ဘယ်လိုစိတ်ကလောကကိုဆောင်ကြလဲဆိုတော့စိတ်ကအဲ့ဒီလူရန်ကုန်သွားရင်လည်းဆိုလို့ရှိရင်အဲ့ဒီယုတ်ကြီးကိုအဲ့ဒီလူကိုစိတ်ကဆောင်သွားလိုက်တာရန်ကုန်ရောက်စိတ်ကမန္တလေးသွားရင်လည်းဆိုလို့ရှိရင်အဲ့ဒီယုတ်ကြီးကိုအဲ့ဒီလူကိုစိတ်ကဆောင်သွားလိုက်တယ်မန္တလေးရောက်တော့အဲစိတ်ကမန္တလေးရောက်တော့ယရနာဘုံသာသနာ့ဣဒာတဲ့သွားလိုက်အောင်မဟဲလို့စိတ်ကဆောင်လိုက်တော့ဟောဘယ်ရောက်လာရိတ်တာရောက်လာနော်ရိတ်တာရောက်လာတဲ့အခါကျတော့ကိုင်းဟဲရိတ်တာမှရောက်တဲ့နောက်9ရက်လောက်တော့ ဘုရားရှင်ရဲ့တရားတော်လေးအားထုတ်လိုက်ဦးမယ်လို့စိတ်ကဆောင်းလိုက်တဲ့အခါကျတော့ဘာလုပ်သလဲဖောင်းနေပိန်နေထိုင်နေထိတယ်နဲ့မှတ်မဟုတ်ဘူးလားအဲ့ဒါဘယ်သူကဆောင်းလို့လဲစိတ်ကဆောင်းလို့ဆောင်းတဲ့အတိုင်းပါနေတာမဟုတ်ဘူးလားအဲခုနှစ်ရက်မှမရှိသေးဘူး၃ရက်လောက်ကြာအဲပြင်းပါတလေဒီတရားနောက်ဖြည်းဖြည်းပေါ့ကြီးမှအားထုတ်ပါပြန်လိုက်ပါအောင်မယ်လို့စိတ်ကဆောင်းလိုက်တော့ဘယ်ရောက်သွားရံုံပြန်ရောက်သွားဒေါနာတိရံုံပြန်ညုံရ နော်အိမ်ကိုရောက်သွားတယ်တဲ့ကလေးကပြောတယ်ဟုတ်လားဟုတ်တာပေါ့ပြင်းပါတယ်လို့ဆိုပြင်းပါတယ်တရား ထုတ်တာပဲဖြည်းဖြည်းပေါ့နောက်အသက်တွေအများကြီးလိုသေးတာပဲဆိုပြီးတော့စိတ်ကဆောင်းသွားတဲ့အခါကျတော့အိမ်ရောက်သွားအဲ့ပါတယ်အဲ့ဒါလိုပဲစိတ်ဆောင်းတဲ့အတိုင်းတတ္တဝါတွေဟာဖြစ်နေရတယ်တဲ့ထို့သူပဲစိတ်ဆွဲတဲ့အတိုင်းဖြစ်တယ်စိတ်ကတတ္တဝါတွေကိုနတ်ပြည်ရောက်အောင်ဆွဲလိုက်တဲ့ဆိုနတ်ပြည်ရောက်သွားတယ် ဓမ္မတည်ရအောင်စိတ်ကစွဲသွားတယ်ဆိုဓမ္မတည်ရောက်သွားတယ်ငရဲရအောင်ဆက်သွားတယ်ဆိုလို့ချင်းလည်းငရဲရောက်သွားတာပဲနတ်တည်ရအောင်ဘယ်လိုဆွဲတယ်လဲနတ်တည်ရအောင်ဆွဲတယ်ဆိုတော့စိတ်ကသူနတ်ရသူကတိရောက်ကျင်တယ်ဆိုတော့အဲ့ဒီပုဂ္ဂိုလ်ကနတ်ရသူကတိရောက်ကြောင်းဖြစ်တဲ့ကုသိုလ်ကောင်းမှုတွေပြုအောင်စိတ်ကလှုပ်ဆိုတာပေါ့လှုပ်ဆိုတဲ့အခါကျတော့နတ်နတ်ရသူကတိရောက်ကြောင်းဖြစ်တဲ့ဒါနကုသိုလ်သီလကုသိုလ်တွေပြုတယ်ပြုတာနဲ့ဟောနတ်တည်ရောက်တာဒါစိတ်ကဆောင်လိုက်တာဆွဲလိုက်တာပဲထို့တူပဲစိတ်ကဆွဲတယ်ဆိုတာ ဒီပုဂ္ဂိုလ်ကိုမကောင်းတဲ့ဘဝဒုက္ခတိဘဝရောက်ခြင်းတဲ့စိတ်တော့မရှိဘူးပေါ့သို့တော်လည်းပဲဒီဘဝဒီလောကမှာအာယုံ၅ပါးကိုတတ်တမဲ့မဲ့နဲ့ခံစားခြင်းနဲ့ကာမဂုဏ်အာယုန်တွေမှာအစိတ်ကိုလိုလိုက်ပြီးချော့ပေးထားလိုက်တဲ့အခါကျတော့စိတ်ကမကောင်းတာတွေကိုပဲကြံပြီးတယ်တွေးတယ်တွေးတဲ့အတွက်မကောင်းတာတွေလုပ်တယ်မကောင်းတာတွေပြောတယ်ပြောတဲ့အခါကျတဲ့မကောင်းတဲ့မကောင်းတာလုပ်တယ်ဆိုတဲ့ကာယကမှုမကောင်းတာပြောတယ်ဆိုတဲ့ဝစီကမှု အဲ့ဒီကကာယကံဝစီကံမှုအကုသိုလ်ကြောင့်အဲ့ဒီပုဂ္ဂိုလ်ဟာအဝိဇ္ဇရောက်သွားတယ်ဘယ်သူဆွဲလိုက်တာလဲစိတ်ကခွဲချလိုက်တာပဲဒါကြောင့်စိတ်ကလောကခေါ်တဲ့သူအပေါင်းကိုထောင်ထားတဲ့ဆွဲသွားတဲ့အတိပ္ပယ်ကအတူတူပါပဲအဲ့ဒါကြောင့်မို့တဲ့စိတ်ခေါ်တဲ့တခုသေးသောသဘောတရားရဲ့အလိုအတိုင်းတ attva တွေဖြစ်နေရတယ်တဲ့မဟုတ်ပေဘူးလားစိတ်ကစားခြင်းရင်စားလိုက်ရတယ်စိတ်ကထခြင်းထလိုက်ရတယ်စိတ်ကထိုင်ခြင်းထိုင်လိုက်ရတယ်စိတ်ကတောက်ခြင်းတောက်လိုက်ရတယ် စိတ်ကမုန်းခြင်းမုန်းတယ်စိတ်ကကြီးညိုခြင်းကြီးညိုတယ်စိတ်ကတရားထိုင်ခြင်းထိုင်တယ်စိတ်ကတရားမထိုင်ခြင်းမူထားခြင်းထားတယ်ဟောစိတ်လိုတိုင်းပဲဖြစ်စိတ်လိုတိုင်းပဲလိုက်လုံနေရတယ်ဒီတော့အဲ့လိုစိတ်အလိုအတိုင်းပဲလိုက်လုံနေရတဲ့အခါကျတော့အဲ့ဒီစိတ်ရဲ့အလိုဟာကောင်းတဲ့အလိုဆိုးတဲ့အလိုနှမျိုးရှိတာမှာကောင်းတဲ့အလိုဖြစ်အောင်ဖန်တီးပေးဖို့အရေးကြီးတယ်စိတ်ရဲ့အလိုဟာကောင်းတဲ့အလိုဖြစ်ပြီဆိုလို့ရှိရင် အဲ့ဒီပုဂ္ဂိုလ်ဟာကောင်းတာတွေပြောကောင်းတာတွေလုပ်မယ်။သိရဲ့အလိုဟာမကောင်းတဲ့အလိုဖြစ်ပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာမကောင်းတာတွေပြောမကောင်းတာတွေလုပ်မကောင်းတာတွေပြောမကောင်းတာတွေလုပ်ပြီဆိုလို့ရှိရင်သူဆင်းရဲမယ်။ကောင်းတာတွေပြောကောင်းတာတွေလုပ်ပြီဆိုလို့ရှိရင်တော့သူဘာဖြစ်မလဲ။ချမ်းသာအဲ့တော့စိတ်ရဲ့အလိုဟာကောင်းတဲ့အလိုတွေဖြစ်အောင်တနည်းစိတ်ရဲ့အပေါ်ဟာကောင်းတဲ့အပေါ်တွေဖြစ်အောင်ဖန်တီးပေးရမယ် စိတ်ရဲ့အဖော်ဟာစိတ်ရဲ့အလိုဟာမကောင်းတဲ့အလိုတွေမဖြစ်အောင်ဒီနေ့စိတ်ရဲ့အဖော်ဟာမကောင်းတဲ့အဖော်တွေမဖြစ်အောင်ပြုပြင်ပေးရမယ်ပြုပြင်လို့မရဘူးလားရတယ်မရဘူးလားရပါတယ်သို့တော့လွယ်တော့လွယ်သလားမလွယ်တော့မလွယ်တာဘူးဒါပေမဲ့လောက်ရမယ်ဒါကြောင့်ဘုရားရှင်ကဒုံင္ခာတာလဟုနောယထာကာမနိပါတိနောစိတ်တတဓမ္မထောတာတုစိတ်တံဒန္တံဒုက္ခဝဟံ ဒုံနိဂဟတနှိမ့်နှင်းမှုရအင်မတန်ခဲရင်သောလဟုနောပေါ်ဝလျမြန်လာသောယထကာမနိပါတိနောသူကြလိုရာအာယုန်၌ကြတတ်သောစိတ်တတစိတ်ကိုဓမ္မထောနိုင်နှင်းအောင်ဆုံးမခြင်းဤသာဓုကောင်းလာပေ၏ဒုံနိဂဟတလဟုနောယထကာမနိပါတိနောစိတ်တတဓမ္မထောသာဓုစိတ်တံဒန္တံဒုက္ခဝဟံ ဒန္တံဆုံးမ၍ယဉ်ကျေးပြီးတော့စိတ်တံစိတ်သည်ဒုက္ခဝဟံနိဗ္ဗာန်အတိချမ်းသာကိုဆောင်ပေးနိုင်၏အဲ့ဒါလို့စိတ်မှဒီသဘောတွေရှိတယ်တဲ့သူ့ကိုကောင်းတဲ့မကောင်းတဲ့အလိုတွေကိုပဲမသွားအောင်ထိမ့်သိမ့်နှိမ်နှင်းမှုခက်တယ်ကောင်းတဲ့အလိုတွေပဲရောက်အောင်ကျင့်ပေးဖို့လည်းခက်တယ်မလွယ်ဘူးဒုံနိခါကလဟုတော့ညံလိုက်တာကလည်းလွန်ရောအခုလူကဒီနာရှိတယ်ကဲလာပေါ်ရောက်စီခါသဟောရောက်သွားပြီလာပေါ်မှာကြောက်ကစားနေ မမြန်ဘူးလားပေါ်သွားလိုက်ပြင်မြန်လိုက်တာလွန်ရောတဲ့ဘုရားရှင်ကအဲ့ဒီစိတ်မြန်မှုကတော့တဲ့ဥပမာတော့ပြလို့မရဘူးတဲ့ဒီတင်ဟာတွေဆိုလို့ရှိရင်ဥပမာပြလို့ရသေးတယ်တဲ့ဒီစိတ်မြန်မှုကဥပမာပြလို့ကိုရကိုမရဘူးယထကာမနိပါတိနောသူကြလို့ရအာယု၌ကြတတ်သောသူကြခြင်းဟာအာယုမှာကြတတ်တယ်တဲ့သူရောက်ခြင်းနဲ့အာယုမှာရောက်တာကိုကဘုရားအာယုမှာစိတ်ကိုဆွဲတင်မိမယ်လို့ဘုရားအာယုမှာရောက်ခြင်းမှာရောက်တာဘယ်ရောက်ခြင်းရောက်နေလဲစီးပွားရေးစီရောက်ခြင်းရောက်နေတာ ကိုကတရားအာယုံမရောက်ချင်မယ်လို့လည်းပဲစိတ်ကတရားအာယုံမရောက်ချင်မှရောက်ချင်တာရောက်နေတာဘယ်ရောက်နေလဲသမီးသားရေးပေါ်ရောက်ချင်ရောက်နေတယ်အဲ့တော့မိမိရောက်ချင်တဲ့နေရာမရောက်ရဘဲနဲ့လွတ်တာထားမယ်ဆိုလို့ရှိရင်တော့သူရောက်ချင်တဲ့နေရာသူရောက်တော့တာပဲဒါသူစိတ်ရသဘောပဲယထာကာမနိပါတိနောအဲ့ဒါလို့အမတန်ထိမ့်သိမ့်ဖို့နှိမ်နှိမ်နှဲမှုခက်ခဲပြီးတော့ ဉာဏ်နဲ့စိတ်ကိုသူကြကြရာအာယုံမှာကြတတ်တယ်သူရောက်ချင်တဲ့အာယုံကိုရောက်တတ်သွားတတ်တဲ့စိတ်ကိုအဲ့ဒါယောဂီတွေကပိုသိတယ်ယောဂီတွေကဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်နဲ့မှတ်တယ်ရောက်စားပေါ်တယ်နှစ်ရက်သုံးရက်လေးရက်ငါးရက်တခါတရံကြတော့လဲရဲချင်းမှလဲတခါတရံစစ်တတ်တာပဲဖောင်းတယ်ပိန်တယ်နဲ့မှတ်တယ်ဝမ်းပိုက်ဖောင်းကြွစစ်လာတဲ့ဝါယောဒကိုစိတ်ကလေးနဲ့စိုက်ကြည့်တယ် တခြေပြေးတရွေ့ရွေ့ချက်တဝိုက်ကဝမ်းပိုက်ဖောင်းပြီးတက်လာတာစိတ်ကလေးကစိုက်လိုက်စိုက်ပြီးကြည့်လိုက်တယ်ဖောင်းနေနောက်တခါပြန်ပြီးတော့ပိန်နေလို့တခါတပြေးပြေးတရွေ့စိုက်ပြီးရှုလိုက်တယ်ပထမနမသုံးမဖောင်းတာလေးလည်းတွေးလိုက်တယ်ပိန်ကြသွားတာလေးတွေးလိုက်တယ်ဝါယောဒတ်ဝါယောဒတ်ကလေးရဲ့တောကံတဲ့သဘောထောက်ကံတဲ့သဘောဒါတော့တွေးတယ်ဒါပေမဲ့လို့ဖောင်းနေပိန်နေဖောင်းနေပိန်နေနဲ့နှစ်ချက်သုံးချက်မှတ်ခါရှိသေးတယ်ဖြတ်ခနဲ့ဆိုစိတ်ကအိမ်ရောက်သွားပြီ ယောဂီကသူ့စိတ်ဘယ်မှာနေစေချင်တာလဲဖောင်းနာပိန်နာစီမှာနေစေချင်တာစိတ်ကနေရလားဘယ်ရောက်သွားတော့အိမ်ရောက်သွားအဲ့ဒါသူကြခြင်းအာယုံကြတာပဲအဲ့တော့အိမ်ရောက်သွားတဲ့အခါကျတော့ပထမတော့ယောဂီကအထုဇ္ဇဆိုတော့အိမ်ရောက်တဲ့စိတ်ကိုဒီရောက်တဲ့စိတ်ကိုလိုက်ပြီးရှုလို့ရှိရင်စိတ်တ ानु ပဒနာတတိပ္ပံပဲဒါမြတ်စွာဘုရားဟောခဲ့တဲ့စိတ်ကိုရှုရှုလို့ဘုရားရှင်ဟောခဲ့တယ်ဝိခိတံဝါစိတ်တံဝိခိတံစိတ်တံဒီပဇာနာတိ ပြောင်းလဲတဲ့စိတ်ကိုပြောင်းလဲတဲ့စိတ်ပြေးတဲ့စိတ်သွားတဲ့စိတ်လို့ရှုလို့ဘုရားရှင်ကညွှန်ကြားခဲ့တယ်ဒါကြောင့်မလို့သူတို့ကမ္မဋ္ဌာန်းဆရာကလည်းညွှန်ကြားတယ်စိတ်အိမ်ရောက်သွားရင်ရောက်တယ်ရောက်တယ်ရှုပြန့်ရင်ပြန့်တယ်ရှုလွင့်ရင်လွင့်တယ်ရှုစဉ်းစားရင်စဉ်းစားတယ်ရှုတွေးရင်တွေးတယ်ရှုလို့အဲ့လိုခိုင်းတယ်ဒါလည်းပထမအာထုဇ္ဇဆိုတော့စိတ်အိမ်ရောက်သွားလည်းပဲရောက်တယ်လို့သူမရှုတတ်သေးဘူးအိမ်ရောက်သွားတာတောင်းမှတော်တော်ကြီးကြာမှသိတယ်သိပြန်တဲ့အခါကျတော့လည်းပဲအဲ့ဒီရောက်တဲ့စိတ်မရှုဘဲနဲ့ပြန်ပြီးတော့အောင်းမှုပိန်မှုဒီစိတ်ကိုဆွဲယူတယ် ဟောင်းနေပိန်နေလို့ပြန်ရှုတယ်ဟောင်းနေပိန်နေလို့ပြန်ရှုတဲ့အခါကျတော့တစ်ချက်နှစ်ချက်ပဲစိတ်ကဒီနေတဲ့တစ်ခါဖြုတ်ဆိုပြန်ပြီးအိမ်ရောက်ပြန်ပြီအမေစီရောက်လိုက်အဖေစီရောက်လိုက်အဖွာစီရောက်လိုက်အဖိုးစီရောက်လိုက်တကယ်ချင်းမိတ်ဆွေစီရောက်လိုက်ညီမစီရောက်လိုက်အမစီရောက်လိုက်ယောဂီရောက်သေးချင်တာကစိတ်ကိုဘယ်မှာရောက်သေးချင်တယ်လဲဖောင်းမှုပိန်မှုဆိုတဲ့ဝါယောဓာတ်ပေါ်စိတ်ကိုတည်နေစေချင်တယ်ယောဂီကြစေချင်တာအဲ့ဒီအာယုံပေါ်စိတ်ကြနေတာက အိမ်မှာသွားကြတယ်အဲ့ဒီအခါကျတော့မှယောဂီကနိုင်ဝက်လောက်ထိုင်လိုက်တဲ့အခါကျတော့မှမလေဟဲ့ငါဒီလောက်စိတ်တွေထွက်ထွက်လွန်းဟဲ့တရားအမထုတ်ခင်ကမထွက်ပါဘူးအခုမှပဲထွက်တယ်ဟုတ်ပဲလားသူတရားအမထုတ်ခင်ကစိတ်တွေဒီလိုဟိုဟိုပြည့်ဒီလိုမလွင့်ဘူးလားပိုလွင့်တာပေါ့စိတ်တွေ့ထားတယ်ဆိုလို့ချင်းအဲ့ဒီစိတ်ဟာမြောက်နေတူတယ်စိတ်တွေ့ရထားမယ်ဆိုလို့ချင်းအဲ့ဒါမြောက်ကိုတိုးမပါပဲနဲ့ဒီတိုင်းလွတ်ထားလို့ပဲ ညောက်ကျိုးမပါဘဲနဲ့လွတ်ထားပြီဆိုလို့ရှိရင်တော့အနာကြီးတဲ့တစ်တော်မတက်ကြည့်လိုက်တာအပေါ်လဲခေါင်ခေါင်ရလဲရောတခြားလဲနေရှောက်ရှောက်ရှောက်ရှောက်ကူးလိုက်တာတစ်ချက်ကလေးမှငြိမ်နေဘူးကူးလို့မလို့အဲ့ဒီဒီတစ်တင်ကဂိုင်းနေစိတ်ဗလားစိတ်ထက်ကျင်တ်ဗလားဆိုတော့တော်ဗလားမတော်သေးဘူးဟိုဘက်ပင်လှမ်းကူးလိုက်တယ်ဟိုဘက်ပင်ကူးလို့ဟိုဘက်ပင်ဂိုင်းစိတ်အောင်ကူးကြတဲ့ခါတော်ဗလားဆိုမတော်သေးဘူးတခြားပင်သွားကူးလိုက်ပြန်တယ်ငါတော့မောပါပြီတစ်ပင်ကွာရမှာအပါနာဥမပဲလို့အဲ့ဒီမြောက်မရှိဘူး အဲပိုင်ရှင်ကကျိုးနဲ့ပြီးပြီးတော့ဖမ်းပြီးတစ်ပင်ခြေမှာခြေထားလိုက်တဲ့အခါကျတော့မှပဲအသာမှိုင်မှိုင်လေးနဲ့ငိုင်းနေတယ်မဟုတ်ဘူးလားအဲ့ဒါလိုပဲစိတ်ကလည်းပဲသူ့ကိုကျိုးနေတာမရှိဘူးဆိုလို့ရှိရင်တတိဆိုတဲ့ကျိုးနဲ့မရှိဘူးဆိုလို့ရှိရင်တော့ရောက်ပြေးနေတာပဲအိမ်ရောက်တဲ့အခါရောက်တယ်ကြောင်ရောက်တဲ့အခါရောက်တယ်ရုပ်ရှင်ရောက်တဲ့အခါရောက်တယ်တငယ်ချင်းမိတ်ဆွေစီရောက်တဲ့အခါရောက်တယ်မလို့သုံးလို့သူကနားနေတယ်လို့ကိုမရှိဘူး လွတ်ထားလို့ရှိရင်ဒါပေတဲ့အဲ့ဒီအခါမှာအဲ့ဒီပုဂ္ဂိုလ်ကသိသလားဆိုတော့မသိဘူးဒီစိတ်ဟာဒီလိုပဲဟိုသွားဒီသွားနဲ့အနာမနေကြောက်ပြီးသွားနေတယ်လို့သူမသိဘူးဖမ်းကြည့်တဲ့အခါကျတော့မှလည်းသိတော့တယ်ဂိုင်းဖမ်းကြည့်လိုက်အောင်မယ်ဆိုပြီးဖောင်းနေပိန်နေဖောင်းနေပိန်နေနဲ့ဖောင်းမှုစီစိတ်ပို့ပိန်မှုစီစိတ်ပို့နဲ့အဲ့ဒါတော့ပို့ကြည့်တဲ့အခါကျတော့မှစိတ်ကသူ့ပို့တဲ့အတိုင်းဖောင်းမှုပိန်မှုပေါ်မှာရက်တည်မနေပဲနဲ့ဟိုရောက်လိုက်ဒီရောက်လိုက်အဲ့ဒီအခါကျတော့မှသူ့စိတ်ထွက်မှန်းသူသိတာကို စိတ်မငြိမ်မမြောက်တဲ့သူမှအဲ့ဒီခါကျမှသူသိတယ်ဒါပေမဲ့သူကအောက်မိတာကအရင်ကတော့သူ့စိတ်ဟာမြောက်လို့အဲ့ဒါလိုကြောက်ပြေးလွားပြန့်လွင့်မနေဘူးအခုမှတရားမှတ်လိုက်မှကြောက်ပြန့်လွင့်နေတယ်လို့ဒီလိုမထင်ဘူးလားထင်လို့မလို့မလေးစိတ်တွေကလည်းတရားအထုတ်မှပဲထွက်လိုက်တာနော်ငါတော့တရားရမထင်ပါဘူးပြစ်မထင်ပါဘူးအဲ့လိုမယူဆဘူးလားသူ့ယူဆအမှန်လားမှားလားဟမ် အခုမှပဲဒီစိတ်တွေကထွက်လိုက်တယ်ငါအားထုတ်လို့ရမှာမဟုတ်ပါဘူးစိတ်ကဘယ်တော့မှငြိမ်မှာမဟုတ်ပါဘူးလို့ယူဆတာမှန်မလားမှန်မလားမှားတာပေါ့မဟုတ်လားမှားလိုက်တာတော့လှမေးအဲ့လိုထင်ရင်တော့မဟုတ်ပေဘူးလားမှားတယ်ဒီတော့အဲ့ဒီစိတ်ကိုကိုကလိုက်ပြီးစောင့်ကြည့် အိမ်ရောက်တယ်ဆိုရောက်တယ်ရောက်တယ်လို့ရှုလွတ်နေဆိုလွတ်နေလွတ်နေရှုတကယ်ချင်းမိတ်ဆွေနဲ့တွေ့တယ်ဆိုတွေ့တယ်တွေ့တယ်ရှုမြင်မြင်တယ်မြင်တယ်ရှုအဲ့ဒါလို့စောင့်စောင့်ပြီးရှုတဲ့အခါကျတော့အဲ့ဒီစိတ်ဟာသူ့ကိုရှုပါများတဲ့အခါကျတော့သူကြောက်သွားတယ်အဟာငါသွားတိုင်းလိုက်ပြီးရှုနေတာပဲအဲ့တော့မသွားတော့ပါဘူးဆိုမောတယ်ဆိုဖောက်နှပိန်လိုက်ကတ်ငြိမ်မသွားဘူးလားအဲ့ဒါမှတ်တာဖောင်းနေပိန်နေလို့ရှင်ကစိတ်တခြားရောက်သွားရင်ရောက်တဲ့စိတ်ကိုလိုက်မရှုလို့ကတော့အဲ့ဒီစိတ်ကထွန်မြတ်ထွက်နေတာပဲအိမ်မှာဆိုကြပါလို့ သားတယောက်ရှိတယ်ခဏခဏအပြင်ထွက်တယ်တော့ကြာဟိုငွေချင်းနဲ့ပေါင်းပြီးသွားပြန်ပြီအချိန်မဟုတ်အချိန်မဟုတ်ည9နာရီလဲသွား7နာရီသွားလဲသွားပြန်လာတဲ့အခါတကောင်တနေ့မှနေ့ဟောစာကြည့်လားဆိုမကြည့်ဘူးကျောင်းကပြန်လာတဲ့ဆိုစာကလေးဖောက်ခနဲ့ချပြီးတဲ့ဆိုချက်ခနဲ့ထွက်သွားလိုက်ပြီဟဲ့ဘယ်တော့ဘယ်တော့ဆိုလို့လဲကြည့်လဲစကပြန်လည်းမပိတ်ဘူးဟိုမြေကဏ္ဍရောက်လို့ရောက်တော့ကြာဟိုမန်းတီရာရောက်လို့ရောက်ရုပ်ရှင်ရုံရောက်လို့ရောက်နေတော့ သူ့ကိုအိမ်ကမိဘကဒီတိုင်းလာကြည့်နေမယ်ဆိုလို့ရှိရင်တော့ဒီလိုပဲသူထွက်ထွက်နေတာပဲမထွက်ဘူးလားထွက်တာပဲကိုင်းအဲ့လိုမဟုတ်ဘဲနဲ့ဒီကောင်စောက်ကလေးဖုတ်ကနေချပြီးဆိုတဲ့ထွက်မလို့ချီလမ်းပြန်ဟဲ့မင်းပဲလဲလမ်းပြောလိုက်သူတတ်မသွားဘူးလားတန့်သွားတယ်အဲ့ဒါဘယ်လဲဆိုရုံနဲ့တန့်သွားပြီးတော့မေကဘာမှမပြောမနဲ့သူ့လို့လောက်တယ်ဆိုရင်အဲ့ဒါကကျုပ်ခနဲ့ထွက်သွားလိုက်ပါ အဲထွက်သွားပြီဆိုလို့ရှိရင်ဟဲ့ဟဲ့သမီးလိုက်ခေါ်သားအဲ့ဒီကောင်လိုက်ခေါ်သားဆိုလို့အဲ့ဒါသမီးတယောက်ခေါ်ခိုင်းလို့ဟဲ့အမေကလာခဲ့တယ်ဆိုဟောပြန်လာရပြန်လာရတယ်ဆိုသူစိတ်ပြတ်မသွားဘူးလားစိတ်ပြတ်သွားခက်လိုက်တာဒီခါတော့ငါမလွတ်မလွတ်တော့ဘူးပါအဲ့ဒါနဲ့နောက်တော်တော်လေးကြာရေမိုးချိုးပြီးထမင်းမှာစအလစ်စောင်းတယ်အလစ်ပြီးဆိုတခါထွက်ပြန်တယ်ထွက်တာနဲ့မိကမြင်နေတော့ဟဲ့ပဲလဲပြန်လာတဲ့လို့ခေါ်လိုက်တယ်အပြန်လာရပြန်ရော ဒါနဲ့ပဲဒီကောင်နှခါလောက်မအောင်မြင်ဘူးဆိုတော့တတိယအခါကြိုးစားဖို့ရဟာသူနောက်တစ်နိုင်နှစ်နိုင်ရှိမှကြိုးစားမှာပဲအကျင့်ကျဲမပေါ်ဘူးလားထွက်တဲ့အကျင့်အဲ့ဒီအကျင့်တိုင်းနဲ့အဲ့ဒါမိဘကအဲ့လိုလိုက်လိုက်ထိတ်ထိတ်အုပ်အုပ်ပေးသားမှာအဲ့ဒီလူဟာအိမ်မှာမငြိမ့်မိဘူးလားငြိမ့်နေအဲ့လိုမဟုတ်ဘဲနဲ့သူ့ကိုဒီတိုင်းမှာလွတ်ထားမယ်ဆိုလို့ရှိရင်တော့တစ်ချွတ်ချွတ်ထွက်လဲနေမှာပဲမဟုတ်ပဲဘူးလားအဲ့တော့သာသမီတွေအဲ့လိုလဲတယ်လဲတယ်ဆိုတာသာသမီအပြစ်လားဘ누구အပြစ်လဲဟုတ်ကဲ့လား အော်ဒေါနန်ဒီကတော့ကိုသားသားငယ်သမီးနဲ့သမီးငယ်ပြီလို့ကိုချင်းမသာပြောတာနဲ့တူးတယ်။ကိုင်းနောက်ကတက္ကမကြီးတွေဖြေတာ။အဲ့လိုသားသမီးတွေလက်ခနဲ့လက်ခနဲ့ထွက်တဲ့အလယ်များတာမိဘပြည်လားသားသမီးပြည်လား။ဖြေရမှကြက်။နော်ဖြေရမှကြက်။မိဘပြည်ပဲ။မိဘကသာအဲ့လိုမရမကထိုင်းပေတိမ့်ပေမယ်ဆိုလို့ရှိရင်နောက်ကြတော့သူတို့မလွတ်လပ်တာနဲ့ကိုသွားကိုမသွားတော့ဘူး။အဲ့ဒီတိုင်းပဲ။ ဖောင်းနေပိန်နေဖောင်းနေပိန်နေနဲ့မှတ်နေရင်ကစိတ်ကတခြားထွက်သွားတယ်လွင့်သွားတယ်ဆိုအဲ့ဒီစိတ်ကိုအထွက်အလွင့်ခံနေရင်စိတ်ကထွက်နေတာပဲအဲစိတ်ဟာထွက်ချင်းထွက်ဟာငါတော့ဖောင်းနေပိန်တာပဲအတက်မှတ်မယ်ဆိုပြီးဖောင်းနေပိန်တာပဲအတက်မှတ်ဘယ်တော့မှမရဘူးစိတ်ကထွက်မြဲပဲထွက်နေတာပဲလွင့်မြဲပဲလွင့်နေတာပဲအဲ့ဒါလိုဖြစ်တာအဲ့ဒီတော့အဲ့ဒီစိတ်အထွက်အလွင့်နဲ့အောင်မလုပ်ရမလဲသူ့ကိုလိုက်ပြီးတော့ဟဲ့ကောင်မသွားနဲ့လောက်ကမသွားနဲ့လောက်ရမယ်ဆိုလို့ဟဲ့စိတ်နေမထွက်နဲ့လို့ဒီလိုအမိန့်ပေးရမှာမဟုတ်ဘူး ထွက်တယ်ထွက်တယ်ထွက်တယ်လို့ရှုရမှာရောက်တယ်ရောက်တယ်ရောက်တယ်လို့ရှုရမှာစဉ်းစားတယ်စဉ်းစားတယ်လို့ရှုရမှာတွေးတယ်တွေးတယ်လို့ရှုရမှာအဲ့လိုအရှုရှုပါများလာတဲ့အခါကျတော့ဒီစိတ်ဟာအကြောင်းသိသွားတဲ့အခါကျတော့ဟဲ့ထွက်လို့မဖြစ်တော့ဘူးဆိုပြီးတော့ဟောဖောင်းတာပိန်တာကောင်မှငြိမ့်နေတယ်အဲ့ဒါယောဂီတွေယုံလားတရားနာပရိသတ်ယုံလားကဲမယုံဘူးဆိုရင်လက်တွေလှုပ်ကြည့်အောင်လက်တွေလှုပ်ကြအောင်ကဲလက်တွေလှုပ်ကြည့်မယ်အဲ့ဒါပထမမျက်စိမိတ် စိတ်ကို1 byte တစ်တဝိုက်မှာစိုက်ဖောင်းကြွလာတဲ့ဝါယောဓာတ်လေးတွေ့ရင်ဖောင်းတယ်လို့စိတ်ကသိလိုက်မှတ်လိုက်ပိန်ကြသွားတဲ့ဝါယောဓာတ်လေးတွေ့ရင်ပိန်တယ်လို့စိတ်ကသိလိုက်မှတ်လိုက်အဲ့ဒါဝိပဿနာကုသိုလ်ဝိပဿနာတရားရှုနေတာပဲဝါယောယုတ်ရဲ့သဘောအမှန်ကိုသိကျင်လို့ရှုတယ်ဖောင်းကြွတက်လာတဲ့တောင်းနှင်းလာတဲ့ဝါယောယုတ်ရော့ကျသွားတဲ့ဝါယောယုတ်သူ့ရဲ့သဘောအမှန်ကိုသိကျင်လို့ရှုတာပဲအဲ့ဒါလို့ရှိရင်ကစိတ်ကလေးကဖြတ်ခနဲ့တဏှာရောက်သွားရင် ရောက်တယ်ရောက်တယ်ရောက်တယ်လို့အဲ့ဒီစိတ်ကိုရှု အဲ့ဒီသိရှုလို့ရောက်တာပျောက်သွားပြီဆိုရင်ဖောင်းတာပိန်တာပြန်ရှုဖောင်းတာပိန်တာပြန်ရှုရင်ကစိတ်ထဲမှာအမိတ်မြင်လာပြီဆိုလို့ချင်းမြင်နေမြင်နေမြင်နေလို့မြန်မြန်ရှုပြလိုက်နှင်းနှင်းရှုရှုအောင်မြန်မြန်ရှုရင်မြင်တဲ့မြင်နေနှင်းနှင်းရှုရင်မြင်တဲ့မြင်နေတယ်မြန်မြန်တက်တက်ရှုလိုက်တယ်ဆိုလို့ချင်းအဲ့ဒီမြင်စိတ်ဟာပျောက်သွားတယ်ပျောက်သွားပြီဆိုလို့ချင်းဖောင်းတာပိန်တာပြန်ရှုအဲ့ဒါချင်းကတငယ်ချင်းစီစိတ်ရောက်သွားပြီဆိုလို့ချင်းတငယ်ချင်းနဲ့များစကားပြောနေပြီဆိုလို့ချင်းမြင်နေမြင်နေပြောတယ်ပြောတယ်ရှုရှုလို့ရတာပြီဆိုလို့ချင်းဖောင်းတာပိန်တာပြန်ရှုအဲ့ဒီထဲမှာအောက်ကခြေောက်ကညောင်းလို့ ညောင်းတာပေါ်လာပြီဆိုဖောင်းတာပင်တာလွတ်လိုက်ညောင်းတဲ့ပေါ်စိတ်ရှုစိတ်စိုက်လိုက်စိုက်ပြီးတော့ညောင်းနေညောင်းနေညောင်းနေလို့ညောင်းတာကိုရှုအဲ့ဒါဝေဒနာနုပဒနာတတိပဌာန်ဝေဒနာခန္ဓာကိုရှုနေတာဒီဝေဒနာခန္ဓာရဲ့သဘောအဆောင်ကိုသိကြတယ်ညောင်းနေညောင်းနေယူလို့ဝေဒနာပြောက်သွားပြီဆိုလို့ရှိရင်သို့မဟုတ်ရော့သွားပြီဆိုလို့ရှိရင်ဖောင်းတာပင်တာပြန်ရှုအဲ့ဒါမှနောက်ကနောက်ကျောကရားလာပြီဆိုလို့ရှိရင်ဖောင်းတာပင်တာလွတ်လိုက်အောင်ရားတဲ့စီစိတ်ပို့ပို့ပြီးတော့ရားတယ်ရားတယ်ရားတယ်လို့ရှုရားတယ်ဆိုတာလဲဝေဒနာပဲဝေဒနာခန္ဓာကိုရှုနေတာပဲအဲ့ဒီဝေဒနာခန္ဓာရဲ့သဘောအမှန်ကိုသိကျင်တယ်အဲ့ဒီဝေဒနာခန္ဓာမှာဘာသဘောတွေရှိတယ်လဲ ခံစားတဲ့သဘောဆိုတဲ့သဘောမှန်ရှိတယ်အဲဒီဝေဒနာခန္ဓာမှာဖြစ်ပြီးပြတ်တတ်တဲ့မမြဲတဲ့သဘောရှိတယ်အဲဒီဝေဒနာခန္ဓာမှာမခံစားတဲ့သဘောဆိုတဲ့ဒုက္ခသဘောတွေရှိတယ်အဲဒီဝေဒနာခန္ဓာဟာတည်မြဲနေတဲ့အတွက်အနတ္တသဘောရှိတယ်ဒါတွေတော့တွေးလိုက်အဲဒီသဘောအမှန်နဲ့သိအောင်ရတယ်ရတယ်ရတယ်လို့ရှုရတယ်ရတာပျောက်သွားပြီဆိုလို့ရှိရင်ဖောင်းနေပိန်နေပြန်ရှုအဲဒီကြတဲ့မှာစိတ်ကရုပ်ရှင်အောင်ရောက်သွားပြီဆိုလို့ရှိရင် ရောက်တယ်ရောက်တယ်ရှုဓမ္မမဟုတ်မြင်နေမြင်နေမြင်နေရှုအဲပျောက်သွားပြီရှုပျောက်သွားပြီဆိုလို့ချင်းဖောင်းတာပိန်တာပြန်ရှုဂိုင်းမယုံရင်လက်တွေလှုပ်ကြည့်မယ်မျက်စိမိတ်ခါတောင်းမြောင်ထားခေါင်းမမတ်ထားစိတ်ကိုချက်တော်ဝိုင်းဝမ်းပိုက်မှာစိုက်9မိနစ်ယထကာမနိပါတိနောသူကြခြင်းရာအာယုန်၌ကြတတ်တော်ဆိုတာသဘောပေါက်ရောပေါ့အခုဖမ်းကြည့်လိုက်တယ် ဖောင်းမှုပိန်မှုခေါ်တဲ့ဝါရတပေါ်မှာစိတ်ကိုဆွဲတင်ကြည့်လိုက်တယ်ရကြလားပြိတ္တတို့ရတာများသလားမရတာများသလားပယ်ရောက်တချို့လဲအိမ်ကျန်းနေကြတယ်နော်ဘုန်းကြီးကလည်းတရားလည်းမဆုံးနိုင်သေးဘူးခက်နော်ငါလည်းအိမ်ပြန်ညင်လာပဲဟဲ့ဖောင်းနာပိန်နာစိတ်ရောက်ရလားမရောက်ဘူးအဲ့ဒီစိတ်ရောက်အဲ့ဒါကိုပြောတာ ယထကာမနိပါတိနောသူကြခြင်းရာအာယုန်၌ကြရသောစိတ်တတစိတ်ကိုဓမ္မထောမိမိလိုရာအာယုန်၌ရောက်အောင်ဆုံးမနိုင်နှိတ်ကိုပေးခြင်းသည်ပါရုကောင်းလာပြီသူကြခြင်းရာအာယုန်၌ကြအာယုံမှာကြရတဲ့စိတ်ကိုမိမိလိုချင်ရာအာယုံပေါ်မှာတင်နိုင်အောင်ဆုံးမပေးရမယ်။ဆုံးမပေးရမယ်။အဲ့ဒီဆုံးမနည်းကအမျိုးမျိုးရှိတာပေါ့။ဆိုလိုတာက အကုသိုလ်အာယုံအကုသိုလ်အဖော်တွေနဲ့မတွဲပဲနဲ့ကုသိုလ်အဖော်တွေနဲ့တွဲအောင်လုပ်တာအဲ့ဒါလိုတွဲနိုင်အောင်ဒီစိတ်ကိုသုံးမပေးရသားသမီးကိုမိတ်ဆိုးဆွေဆိုးအဖော်ဆိုးတွေနဲ့အဖော်ဆိုးတွေနဲ့မတွဲပဲနဲ့မိတ်ကောင်းဆွေကောင်းအဖော်ကောင်းတွေနဲ့တွဲအောင်သုံးမပေးတယ်လို့ဒီစိတ်ကိုသုံးမပေးရတယ်အဲ့ဒါလိုသုံးမပေးတယ်ပေးတဲ့နည်းတွေထဲမှာလွယ်လဲလွယ်အကျိုးလဲတက်ရောက်မှုအရှိဆုံးအကောင်းလဲအကောင်းဆုံးနည်းကတော့ အဲ့ဒီစိတ်ကိုအခုယောဂီတွေပြိဋ္ဌာတွေအခုကြာချင်းလှုပ်လိုက်တဲ့အလုပ်ဟာအကောင်းဆုံးလုပ်ပဲစောင့်ရှုပဲကြည့်ရင်စောင့်ရှုလွင့်ရင်စောင့်ရှုထွက်ရင်စောင့်ရှုစဉ်းစားရင်စောင့်ရှုတွေးရင်စောင့်ရှုစောင့်တွေးတယ်တွေးတယ်စဉ်းစားတယ်စဉ်းစားတယ်အစိုက်တည်းစောင့်ရှုအဲ့ဒီစောင့်ရှုတဲ့နည်းကလွယ်လဲအလွယ်ဆုံးအကျိုးလဲတက်ရောက်မှုအရှိဆုံးပဲဒီပြမှာဆင်ញင်စဉ်းစားတဲ့နည်းတွေယောနိလောမနဒီကာရကိုရတဲ့နေအောင်နှလုံးသွင်းပြီးတော့ကောင်းတဲ့အာယုံမရောက်ရောက်အောင်တင်ပေးတဲ့ဟာတွေဒါတွေရှိပါတယ်ရှိပေတဲ့အဲ့ဒီနည်းတွေကမှနည်းနည်းခက်သေးတယ်ဟောဒီစောင့်ရှုတဲ့နည်းကအမှန်တန်လွယ်တယ် လွယ်သလောက်လည်းပဲမြန်မြန်အကျိုးသက်ရောက်တယ်ဒီနည်းသာသုံးမဲ့ဆိုလို့ရှိရင်တော့၄-၅ရက်လောက်ရှိလို့ရှိရင်တော်တော်လေးနိုင်လာတာပဲမိမိသူကြရင်အာယုံမှာမကြသေးမနဲ့မိမိရောက်ချင်တဲ့အာယုံမှာမှသာရောက်အောင်တော်တော်လေးတတ်နိုင်လာတယ်ဒါကြောင့်မလို့အင်မတန်ကောင်းတဲ့နည်းကိုဘုရားရှင်ကညွှန်ကြားထားတော့အဲ့ဒီညွှန်ဘုရားရှင်ညွှန်ကြားထားတဲ့နည်းကိုလိုက်နာပြီးကျင့်သုံးဖို့သိကောင်းတာပဲကျင့်သုံးတဲ့လူမှာမသိသူကြော်သွားသိသူပေါ်စားပဲကျင့်သုံးကြည့်လို့မလို့လက်တွေ့သိတဲ့လူကတော့ဒီနည်းပဲသူတို့သုံးနေတာပဲလက်မလွတ်နိုင်ဘူး ဒီနေ့ကောင်းမှမကျင့်သုံးနေလို့မလို့ဒီနေ့ကောင်းမှမသိတဲ့ပုဂ္ဂိုလ်ကတော့ပြင်းစရာကြီးပဲသူတို့လုံမနဲ့ဟာတွေပါလေအဲဒီလိုအောင်မိတာအဲဒီနေ့တုတ်ကြည့်လို့ကောင်းမှသိတဲ့လူကတော့အဲ့ဒါသိသူပေါ်စားပဲဖောဖောပြီးတော့ပဲစားနေတာပဲသူကြောကိုမသွားနိုင်ဘူးဖြစ်ဒါကြောင့်အဲ့ဒီလိုသုံးမပေးရမယ်တဲ့သုံးမပေးလို့မလို့ဒီစိတ်ဟာ မကောင်းတဲ့အဖော်အဖော်စိုးတွေနဲ့မတွဲဘဲနဲ့အဖော်ကောင်းတွေနဲ့မိတ်ကောင်းဆွေကောင်းတွေနဲ့တွဲမိလို့ယဉ်ကျေးလာပြီဆိုလို့ရှိရဲ့နဲ့ချမ်းသာကိုပေးတတ်တယ်။ဆုံးမပေးတဲ့အတိုင်းပဲလောဘဒေါသမောဟအစိုက်တဲ့အကုသိုလ်အဖော်တွေနဲ့မတွဲဘဲနဲ့တတ္တတတိကိရိဥတ္တပအစိုက်တဲ့ကောင်းတဲ့ကုသိုလ်အဖော်တွေနဲ့ပဲတွဲမိတာများလာပြီဆိုလို့ရှိရင်တော့အဲ့ဒီစိတ်ယဉ်ကျေးပြီတဲ့ယဉ်ကျေးလာပြီဆိုလို့ရှိရင်အဲ့ဒီစိတ်ကအဲ့ဒီပုဂ္ဂိုလ်ကိုချမ်းသာကိုဆောင်ပေးတယ်တဲ့ စိတ်တတစိတ်ကိုဓမ္မတော်ဆုံးမနှိပ်ကုန်၍ပေးခြင်းသည်သာဓုကောင်းလှပေ၏တန်တန်ဆုံးမရရင်ကြည်ပြီးတော့စိတ်တန်စိတ်သည်သူကဝဟန်ချမ်းသာကိုဆောင်တတ်၏အဲ့ဒါကိုယေရှုရှင်မာသီဆရာတော်ဘုရားရဲ့ဒီလိုလင်္ကာလေးစီထားတယ်နိုင်နိုင်ကဲစွာလင်းမြန်လာ၍သူကြလိုရာကြတတ်ပါသည်ဝိညာဏသွမ်းစိတ်တရားကိုဆောင်ဖန်းယူ၍ဆုံးမပေး၍ယင်ကြီးလိမ္မာသူဖြစ်လာသောချမ်းသာဆောင်ပေးတတ်သည် ဆရာတော်ဘုရားကြီးကခုနကာထာလေးကိုဘုရားဟောဒေသနာကိုမှတ်လွယ်အောင်ဆိုပြီးတော့လင်္ကာနဲ့လင်္ကာဆောင်ပုဒ်လေးလောက်ထားတယ်နိုင်နိုင်ခဲစွာလင်မြန်လှ၍သူကြလိုရာကြတတ်ပါသည်ဝိညာဏတွန်းစိတ်တရားကိုဆောင်ပန်းရှူ၍ဆုံးမပေး၍ယင်ကြီးလိမ္မာသူဖြစ်လာသောချမ်းသာဆောင်ပေတတ်သည်ကြလိုက်စကြည့်အောင် မိန်နိုင်ခဲ့စွာလင်းမြန်လာ၍သူကြလူရာကြတတ်ပါသည်ဝိညာဏသွံစိတ်တရားကိုပေါန့်ဖန်းရှု၍သုံးမပေး၍ရင်ကြီးလိမ်မာသူဖြစ်လာသောသန္တာဆောင်ပေတတ္တိ နှိမ်နိုင်ခဲ့စွာလင်းမြန်လှ၍သူကြလူရာကြတတ်ပါသည်ဝိညာဏတဝံစိတ်တယံကိုစောင့်ဖန်းရှု၍ထုံးမပေး၍ရင်ကြည်လိမ္မာသူဖြစ်လာသောသံသာဆောင်ပေတတရီ တကယ်လို့အဲ့ဒါလို့နှိတ်ကိုနိုင်ဆုံးမနိုင်ခဲ့တဲ့စိတ်ကိုတဲ့မဆုံးမပဲနဲ့ဒီတိုင်းလွတ်ထားလို့မို့လို့သူဟာသူရညင်နိုင်ရတရားညင်နိုင်တရားနေပြီဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ဟာဆင်းရဲမယ်ဆိုတာပဲအောက်မေ့ပြီတော့တဲ့ဒါကြောင့်မလို့နှိမ်ရတယ်တဲ့နှိမ်မဲ့ဆိုလို့ရှိရင်တော့လည်းလွဲပါတယ်စိတ်ခန္ဓာလေးပဲလို့ရတယ်ဒီစိတ်ကိုဆုံးမခြင်းနဲ့ခန္ဓာဒီစိတ်ကိုစောင့်ဖမ်းခြင်းနဲ့ခန္ဓာဒီစိတ်ကိုနှိပ်ကွခြင်းနဲ့ခန္ဓာ ထိတ်သိရင်လည်းဆန္ဒအဲ့ဒါလေးပဲလိုတယ်အဲ့ဒီဆန္ဒလေးရှိပြီဆိုလို့ရင်တော့ဒီစိတ်ကိုနှိပ်ပေးဆုံးမပေးနိုင်တာပဲထိတ်ပေးနိုင်တာပဲထိတ်ပေးလို့ရပြီဆိုလို့ရှိရင်တော့လည်းပဲအမှန်တန်ချမ်းသာတာပဲဒီကမြတ်စွာဘုရားလက်ထက်ကတကြွယ်လေးတယောက်ရှိတယ်တကြွယ်လေးတယောက်သူ့မိဘကအမှန်တန်ချမ်းသာတာပေါ့လေချမ်းသာတဲ့မိဘရဲ့သားသမီးပဲဒါပေမဲ့သူ့မှာကပါရမီဓာတ်ခံရှိတဲ့အခါကျတော့ချမ်းသာတဲ့ပစ္စည်းပစ္စည်းအားတွေကြည့်ပြီးတော့ စိတ်ထဲမှာတန်ဝေကဖြစ်တယ်။သာဝတိဒီမှာပဲဘလို့တန်ဝေကဖြစ်လဲလို့ဆိုတော့ဩငါမိငါဖာတွေနော်ဒီပစ္စည်းတွေနဘုအချွေချီမကြသည်အထိပင်ပင်ပန်းပန်းနဲ့လောက်ကန်ပြီးတော့စုဆောင်းလာရတာချမ်းသာလိုက်တာလွန်ရောဒါပေတဲ့စားတဲ့အခါကျတော့သူများလိုပဲတနေ့မှနှစ်နှစ်သုံးနှစ်ပဲဒီတယ်လည်းပုံစားနေတာမဟုတ်ဘူးဝတ်တဲ့အခါကျတော့လည်းပဲအချက်လုံအောင်ဝတ်လေဝတ်ရရုံနဲ့သူများတွေဘာမှပို့တော့မဟုတ်ဘူး ဒါမေးတယ်လို့သူများတဲ့ပိုးပြီးပစ္စည်းတွေရှိအောင်သူများတဲ့ပိုးပြီးအဆင်းရဲပင်ပန်းခံပြီးလှုပ်လိုက်ရတာကဖြင့်နေမနာညမနာနဲ့ဆင်းရဲလိုက်တာဒီတော့ဒီပစ္စည်းတွေရှိတော့ချမ်းသာရောလားစဉ်းစားတာသူကမချမ်းသာဘူးဒီပစ္စည်းတွေရှိတယ်ဆိုလို့ရှိရင်အဲ့ဒီပစ္စည်းတွေကြောင့်ပဲဆင်းရဲမှုတွေဆိုရင်ရမှုပူဆွေးရမှုတွေငိုကြွေးရမှုတွေဒါတွေဖြစ်တာပဲဆင်းရဲတာပဲတဲ့ တကယ်လို့များအသိမတင်လို့ပစ္စည်းတွေရေမြုပ်ညောသွားတယ်ဆိုလို့ရှိရင်လည်းအဲ့ဒီပစ္စည်းတွေတတ်မဲ့တဲ့စိတ်ကြောင့်ဆင်းရဲရသေးတာပဲတဲ့မိလောင်သွားပြီဆိုလို့ရှိရင်လည်းပဲဆင်းရဲရတာပဲတဲ့ဒီဒီပစ္စည်းတွေကြောင့်ဓမ္မမဟုတ်ဆိုလို့ရှိရင်မင်းဆိုရတာမင်းဆိုရစားတွေတိမ့်ယူသွားပြန်ပြီဆိုလို့ရှိရင်လည်းဆင်းရဲရတာပဲအာဓမ္မမဟုတ်လို့တခုတည်းများတွေခိုးတိုက်ယူသွားပြန်ပြီဆိုလို့ရှိရင်လည်းဒီပစ္စည်းတွေကြောင့်ဆင်းရဲဆင်းရဲရတာပဲဓမ္မမဟုတ်ဆိုလို့ရှိရင် မုန်းတဲ့လူတွေဒါမှမဟုတ်မချစ်မနစ်တတ်တဲ့အမွေခံအမွေသားသားသမီးတွေကမတရားနည်းနဲ့ယူသွားပြန်ပြီဆိုပြန်လို့ရှိရင်လည်းပဲတဲ့ဆင်းရဲရတာပဲအဲ့တော့ဒီပစ္စည်းတွေရှိနေသမျှဟာချမ်းသာရလို့ပဲရှိလဲတဲ့ယံသူမျိုး၅ပါးနဲ့အမြဲတမ်းဆက်ဆံနေတယ်တဲ့ကာမဂုဏ်အာယုံဆိုတာသားတင်နဲ့တူတယ်တဲ့မန္တပေတုပမာကာမကာမပစ္စည်း သာတမိနှင့်စီဝါဥစ္စာအပြာပြာဟုသောကာမဂုဏ်အာယုန်တို့သည်မန္တပေတုပမာသားတဲ့နှင့်တူကြကုန်၏တဲ့ကာမဂုဏ်นี่ဆိုတာသားတဲ့နဲ့တူတယ်ဘယ်လိုလဲလို့ဆိုတော့အိန္ဒိယကအမဲသားတုံးတုံးကိုအမဲသားတွေတုံးပြီးတော့အပြင်ဘက်မှာဘာနဲ့မှထားလို့ထားတာကိုစွန်တော်ကတွေ့တဲ့အခါကျတော့ဘောကနေကောင်းဝင်ကနေဆင်းပြီးတော့ထိုးတုတ်လိုက်တယ်ဒီအမဲသားတုံးစွန့်ချီတော့ကြတဲ့ပါသွားတယ် ပါသွားတဲ့အခါကျတော့ဒီဆုံးကဒီအမေသားတို့စမယ်ဆိုအာရပါရစမလို့မလို့နားစရာနေရာလိုက်စရာတခြားဆုံးနေရာတွေ့တဲ့အခါကျတော့အဲ့ဒီဆုံးကိုအတင်းလိုက်ပြီးဒီအမေသားတို့အမေသားတို့သွားလိုက်လို့တော့ထိုးတဲ့ဆုံးကထိုးစိတ်စိတ်တဲ့ဆုံးကစိတ်အမေသားတို့ကိုနှုတ်ပြီးနဲ့ဝင်ဆွဲတဲ့ဆုံးကဆွဲနေဒါနဲ့နောက်ကျတော့မခံတာတော့မူလယူလာတဲ့ဆုံးဟာအမေသားတို့လက်လွတ်လိုက်ရလက်လွတ်ပြီးကိုလွတ်ထွက်ပြေးရတယ် အဲဒုတိယဆုံးကသူ့လက်ထဲမှာသူ့ခြေောက်ကြားထဲမှာအမဲသားတော့ပါတော့သူလည်းပဲနားเสียနေရာရှားပြီးတော့စားမယ်ဆိုပြီးတော့နားเสียနေရာရှားတော့တခါတခြားစနေကလိုက်လူကြရောလူလိုလိုမလို့အထိုးအစိတ်အစွခံမတတ်နိုင်တော့အမဲသားတော့လက်လွတ်ခဲ့ရပြန်လက်လွတ်ခဲ့ရပြန်တော့တခါနောက်တကောက်နောက်ပါသွားပြန်ရောအဲ့ဒီတကောင်လည်းတခြားစနေကဝိုင်းလိုက်ပြီးထိုးကြစိတ်ကြလူကြပြန်ရောဒီလိုနဲ့ပဲအမဲသားတော့ကတော့မစားရဘူးအမဲသားတော့ရမိတဲ့ဆုံးကတော့အဲ့ဒါမတက်တော့ဘူးအထိုးအစိတ်အစွခံနေရတယ် ဘာကြောင့်လဲဆိုတော့ဒီအမဲသားတို့ဟာတဲ့သွန်တကောင်ဒီနဲ့မသက်ဆိုင်နဲ့သွန်အများနဲ့ပတ်သက်သက်ဆိုင်လို့အဲ့ဒီအတိုင်းပဲတဲ့ပစ္စည်းဥဒ္ဒါအစိုက်တဲ့ကာမဂုဏ်တွေကိုရရှိခံစားနေတဲ့ပုဂ္ဂိုလ်တွေမှလည်းပဲတဲ့သဗ္ဗပါဒารณာကာမကာမကာမဂုဏ်အာယုံမှန်သမျှတို့ဒီသဗ္ဗပါဒารณာအများနဲ့ဆက်ဆံကြကုန်ပြီတဲ့ဥဒ္ဒင်းပိုင်တာမဟုတ်ဘူးအများနဲ့ဆက်ဆံနေတာဆိုတော့လာလူလည်းပဲ ကိုယ်လည်းနာရသေးပစ္စည်းလည်းဆုံးရသေးစိတ်လည်းဆင်းရဲရသေးလာခိုးလည်းပဲကိုယ်လည်းနာရသေးပစ္စည်းလည်းဆုံးရသေးစိတ်လည်းဆင်းရဲရသေးသိမ့်သွားဆဲသွားလည်းဒီတိုက်ပဲမနေ့ရသတင်းစာလည်းတွေ့ရမန္တလေးမြကြီးနာယထာပေါက်ကံရွာဘူတာရောက်တဲ့အခါကျတော့ဆရာကိုကြီးတွေကတက်ကြတယ်တက်ကြတော့မောင်ခိုသမားတွေကဆန်နေယူလာတာကိုအကြံနဲ့ အိမ်သာတဲ့ဆံတွေတွင်လူပါဝင်အိမ်သာတွေကနေတကားကျက်ချထားတယ်တကားကျက်ချထားတဲ့အခါကျတော့ပေါက်ကံရွာရှာဖွေရေးကသူတို့ကအင်မတန်တာဝန်ကြီးတဲ့လူတွေကိုတာဝန်ကြီးတဲ့လူတွေဆိုတော့ယထာတွယ်လုံးနှောင်းအောင်ရှာတွယ်လုံးနှောင်းအောင်ရှာလို့မဟုတ်ကြာပြီးတဲ့အခါကျတော့အိမ်သာကြံနေတော့အိမ်သာကြံမလို့အိမ်သာတကားဖွင့်တကားကထက်ကကြက်ကထိုးတာထက်ကကြက်ကထိုးတာရှိတယ် ဖွင့်မရဖွင့်မရတဲ့အခါကျတော့ဒစီတွေနဲ့ထိုးခုတ်ပြီးတော့တကားကိုဖွင့်တကားဖွင့်တဲ့အခါကျတော့တကားလည်းပြက်ပြီးပွင့်သွားတယ်ပွင့်သွားတဲ့အခါကျတော့ဘာဖြစ်တယ်လဲဆိုအထက်ကဆံပိုင်ရှင်အမျိုးသမီးတယောက်လက်ဓာတ်ထိသွားတယ်ဆံနေလဲတိတ်သွားခံရတယ်အခဏသွန်တိုင်းနဲ့ အမဲသားတုံးချီသွားတဲ့ဆွန်ဟာသူ့အထိုးအဆွခံပြီးအမဲသားတုံးနဲ့လစ်လွတ်ရလို့ဆံခေါ်တဲ့ကာမဂုဏ်အာယုံကိုယူလာမိတာနဲ့ကိုယ်လည်းလည်းဓာတိခံရဆံလဲထုတ်တော့အဲဒါကြောင့်မို့ကာမဂုဏ်အာယုံဆိုတာတဲ့အများနဲ့ဆက်ဆံနေတဲ့အတွက်သားတင်နဲ့တူတယ်တဲ့အဲ့ဒါဒီနေ့ကျတော့သတင်းစာတွေတခါတွေ့တယ်ကာတွန်းကလေကျောင်းဆရာမကသူတပည့်ကျောင်းသားလေးကိုမေးတယ်ဘယ်နဲ့မေးလဲဆိုတော့ ဟဲ့တည်းပောက်ကံပြီးခြင်းဟာဘယ်သူလဲချမ်းသာရမရဘူးတဲ့အဲ့တော့ချမ်းသာရချမ်းသာကြောင့်ကတော့ကြာမှပဲမိဘတွေကငါမိဘတွေကသိသွားလဲဒီပစ္စည်းတွေသူတို့နဲ့ပါသွားတာမဟုတ်ဘူးတလောက်တောင်ပင်မဆင်းရဲသွားတာလှုပ်ခဲ့ရတယ်အဲ့တော့ငါတော့ဒီလိုမိဘလိုအဖြစ်မခံဘူးဆိုပြီးတော့ချမ်းသာရချမ်းသာကြောင့်ကြာတဲ့အနေနဲ့အိမ်ကြွလာတဲ့ ဘုန်းကြီးကိုကြောက်တဲ့အရှင်ဘုရားတတိတော်တော့ဒီပစ္စည်းပစ္စည်းအဲ့လည်းမတတ်မဲ့ဘူးပစ္စည်းတရားအကြောင်းဆင်းရဲတယ်ဆိုတာလည်းပဲတတိတော်သဘောပိုက်ပြီဒါကြောင့်မလို့တတိတော်ချမ်းသာရချမ်းသာရောင်းတရားကိုညွန်ကြားပါဘုရားလို့ကြောက်တဲ့အခါကျတော့ဘုန်းကြီးကအေးဒီလိုဆိုလို့ရှိရင်မင်းခွန်ကျွေးကွဲသင်္ကန်းလှူကွဲကြောင်းလှူကွဲနဲ့ပြောတော့အဲဘုန်းကြီးပြောတဲ့အတိုင်းပဲသူကဆွန်လဲကတ်တယ်သင်္ကန်းလဲလှူတယ်ကြောင်းလဲလှူတယ်လောက်တယ်ဒါမှမကြည့်ရမကုန်သူကချမ်းသာမလားဆိုမချမ်းသာသေးဘူးအရှင်ဘုရားမချမ်းသာသေးဘူးဆိုတော့ဒီပြန်ဘာလုပ်ကြလို့သေးလဲလေ ဟာအဲ့လိုဆိုတရဏဂုံဆောက်တည်ွယ်တရဏဂုံဆောက်တည်ဆိုတာဗုဒ္ဓံတရဏံကိသမိဓမ္မံတရဏံကိသမိသံဃံတရဏံကိသမိပေါ့ဘုရားကိုအာဟုအာရယဖြစ်ယုံကြည်စိကပါဤတရားကိုအာဟုအာရယဖြစ်ယုံကြည်စိကပါဤသံဃာတော်ကိုအာဟုအာရယဖြစ်ယုံကြည်စိကပါဤတရဏဂုံဆောက်တည်တဲ့အရှင်ဘုရားတပည့်တော်မချမ်းသာတဲ့ဘူးကြီးကနောက်ထပ်ပါလောက်ကြလို့သေးတော့ဟာအဲ့လိုဆိုငါးပါးတိလာဆောက်တည်ွယ်ငါးပါးတိလာဆောက်တည်ပြီးငါးပါးတိလာစောင့်ထိနေ ဘလောက်နဲ့လဲမလုံလောက်သေးဘူးပြရှင်းရမလွတ်သေးဘူးမချမ်းသာတွေပါလို့ကဲ7ပါးသီလ9ပါးသီလ10ပါးသီလ6သီလပဲလူလည်းပဲ7ပါးသီလ6သီလကောင်းတယ်အဲ့ဒီဘုန်းကြီးအဲ့လိုပဲခိုင်းမြတ်စွာဘုရားလက်ထဲသာဝတိကြီးမှာဘုန်းကြီးကဘယ်เจ้าကလဲလို့တော့မပါဘူးဒါပေမဲ့ဇီတုံเจ้าကပဲရှိမှာပါဒီတော့သီလတွေတိုးတိုးပြီးဆောက်တည်လိုက်တာအားမရနိုင်ဘူးဘုရားတပည့်တော်တော့မချမ်းသာတွေဘူးဘုရားနောက်ထပ်ဘာလုပ်အောင်မလဲ တဲကွယ်ဒီလိုဆိုလို့ရှိရင်သင်္ကန်းဝတ်တရားအထုတ်အဲ့လိုဆိုတော့အဲ့ဒီတထေသားကဒီဘုန်းကြီးဒီမှာပဲရှင်ပြုရှင်ပြုပညာသာဘုရား ကြောက်ပြီးတော့ယဟန်ပြုယဟန်ဖြစ်သွားယဟန်တရားတွေကျူးစာအထုတ်ယဟန်တရားတွေကျူးစာအထုတ်ရတယ်ဆိုတော့ယဟန်တရားအထုတ်တာမှနှမျိုးရှိတယ်ကန္ထဒုရဝိပဒနာဒုရတဲ့သာသနာရဲ့တရားအထုတ်တာရဲ့အဲ့နှမျိုး စာတင်စာကြီးတက်တဲ့တင်ရင်လည်းတင်တရားကြီးတက်တဲ့အထုတ်ခြင်းလည်းအထုတ်ဒါမှမဟုတ်စာလည်းတစ်ခါကတင်တရားလည်းတစ်ခါကအထုတ်နှမျိုးလုံးလုပ်လို့ရတယ်နှမျိုးလုံးလုပ်တာပိုးကောင်းတယ်စာလည်းတစ်ခါကတင်တရားလည်းတစ်ခါကအထုတ်အဲ့လိုလုပ်တာကောင်းတယ်အဲ့တော့ဒီဥစဉ်ကတော့နှမျိုးလုံးလုပ်ပုံရပါတယ်ဘာကြောင့်လဲဆိုတော့သူ့မှာဝိနည်းတင်ပေးတဲ့ဆရာရှိတယ်အဘိဓမ္မာတင်ပေးတဲ့ဆရာရှိတယ်သုတ်တန်ဒေသနာတော်တွေတင်ပေးတဲ့ဆရာရှိတယ် အဲ့ဒီတော့အချိန်ကြတဲ့အချိန်ကြတဲ့အဲ့ဒီဝိနည်းဆရာအဘိဓမ္မာဆရာသုတ္တန်ဆရာတွေဒီသူချင်းကချင်းကတဲ့အခါကျတော့အဘိဓမ္မာဆရာကြီးရောက်သွားတဲ့အခါကျတော့မောင်ပဇင်းဟောဒီလိုလောဘဒေါသမောဟဆိုတဲ့တရားတွေကဒါတွေကပြစ်မခင်ဘူးအပြစ်ရှိတဲ့တရားတွေအကုသိုလ်တွေဘယ်တော့မှမဖြစ်အောင်ကြောင်းဒီတတ္တတိယုံကြည်မှုမကောင်းတာပြုလို့မှရှက်မှုကြောက်မှုစိုက်တဲ့ဒီတရားတွေကကောင်းတာလေအဲ့ဒါတွေလို့အာဟိုဟာမလောက်နဲ့ဒါဟာမလောက်နဲ့ဟိုဟာလောက်ဒါလောက်နဲ့ညွှန်ကြတယ် နောက်တစ်ခါဝီနည်းဆရာကြီးရောက်ပြန်တော့မောင်မသိရေဟောတာကအတ်တယ်ဒါလို့ဟောတာကမအပ်ဘူးမလုံနဲ့အဲဒါမှဒါလုံလို့ရှင်မင်းအာဘတ်တင်လိမ့်မယ်ညီကြီးညာချီမလေးနဲ့တွားပြီးတော့အ ਨੇ ဆုံးချီမလေးနဲ့တော့တွားမချစ်လိုက်နဲ့အဲ့ဒါပထဝီခဏနာတိုက်ထားဖို့ရအာဘတ်တင်နဲ့သင်္ကန်းဝတ်လို့ရှင်လဲညီညီညာညာဝတ်မညီမညာဝတ်လို့ရှင်လဲအာဘတ်တင်နဲ့ဧကတိဆိုလို့ရှင် ရှိကတိတ်တွဲကြနေပြီနောက်ကတိတ်တက်နေတာမျိုးနောက်ကတိတ်တွဲကြနေပြီရှိကတိတ်တက်တာမျိုးအဲ့ဒါမှဖြစ်စေနဲ့အမြဲတမ်းညီညီညာဝတ်မဟုတ်ဘူးဆိုလို့ရှိရင်အဘတ်တင်တယ်သွားတယ်ဆိုလို့ရှိရင်ရွာထဲမှာသွားရင်လည်းလက်မောင်းကြီးလှုပ်လှုပ်လှုပ်လို့ရံရံမသွားနဲ့အဲ့ဒါလည်းအဘတ်တင်နဲ့ခန္ဓာကိုယ်ကြီးလှုပ်လှုပ်လှုပ်လို့ရံရံမသွားနဲ့အဘတ်တင်နဲ့ခေါင်းနဲ့လှုပ်လှုပ်လှုပ်လို့မလှုပ်နဲ့အဘတ်တင်နဲ့မကတဲ့ပစ္စည်းတွေများသွားပြီးမထိနဲ့ထိလိုက်တာနဲ့တကယ်လည်းအဘတ်တင်နဲ့ကြောက်ပြီးတော့ဝီနီးဆရာကလည်းပြောတယ်အမိဓမ္မဆရာလည်းဟိုဟာမလှုပ်နဲ့ဒါမလှုပ်နဲ့ဝီနီးဆရာလည်းဒါမလှုပ်နဲ့သုတ်တန်ဆရာကလည်းပဲ ဘုရားရှင်ရဲ့ဒေသနာတော်လာတဲ့အတိုင်းမင်းစိတ်ကိုနိုင်အောင်ထိန်းစိတ်ကိုနိုင်အောင်ထိန်းနေတယ်ဆိုလို့ရှိရင်အဲ့ဒီစိတ်ကိုစောင့်ပြီးရှုရမယ်ခန္ဓာကိုယ်ရဲ့ဖြစ်တဲ့မြတ်စိတ်ထဲဖြစ်တဲ့မြတ်တွေဒါတွေစောင့်ရှုစိတ်ကိုဘယ်တော့မှအလွတ်မပေးနဲ့အဲ့ဒါမှမင်းရမယ်ညွန်ကြရောက်ရောက်ချင်းပုဂ္ဂိုလ်အဲ့ဒါလို့ဟိုဟာမလုံးနဲ့ဒါမလုံးနဲ့ဟိုဟာလုံးဒါလုံးနဲ့အတိတ်ညွန်ကြတော့ဒီပုဂ္ဂိုလ်ဘာဖြစ်သွားသိညစ်သွားခက်လိုက်တာချမ်းသာခြင်းလို့သာသနာဝင်ပါတယ် ဒီသာသနာရောက်မှလက်နဲ့ခြေတောင်းမှကောင်းအောင်မဆန့်ရအောင်ဖြစ်နေပါပဲ။သိညက်သွားတကယ်စဉ်းစားကြည့်ရင်အဲ့ဒီသာသနာဝင်တဲ့ဘုန်းကြီးတွေတော့တက်ကြီးညိုစရာကောင်းတာဟိုခုတရားဟောနေတဲ့ဘုန်းကြီးမကြီးညိုခြင်းနေပါတခြားဘုန်းကြီးတွေကြီးညိုဖို့ပြောတာနော်အဲ့ဒါလိုပဲအဲ့ဒါလိုပဲအင်မတန်ကြက်ကြက်တဲတဲ့သိခါဘုရားစောင့်ထိတ်နေရတယ်အာဟုတို့မသိအောင်အမျိုးမျိုးအပုံပုံနှလုံးသွင်းနေရတယ် အဲဝိပဿနာတရားလေးယုတ်တရားနဲ့တရားလေးလည်းသိအောင်ရှုမှတ်နေရတယ်ဘယ်တော့မှလွတ်လပ်တယ်လို့ကိုမရှိဘူးအဲအဲ့ဒီကိုလိုလေးပြောသလိုပဲသာသနာချမ်းသာရင်လို့သာသနာဝင်มาတဲ့လက်ခြေတောင်းမှပဲကောင်းကောင်းဆောင်ဝင်ကြရမရှိပါဘူးသိညစ်တယ်ဒါနဲ့ပဲမနေရမထိုင်နဲ့စိတ်ဆင်းရတော့တပိန်ပိန်တလိန်လိန်ဖြစ်အဲ့လိုလဲမပြောသားလို့လဲမဝင်ချမ်းသာခြင်းမှပဲဆင်းရဲနဲ့တိုးတယ်အဲဒါနဲ့ပဲလူကလည်းပိန်6လား အသားတွေလည်းအသားရည်တွေလည်းအရင်ကလိုမဆိုးပြေတော့ဘူးနောက်ဆုံးမှအကျိုးရည်တွေတောင်ထောင်ထလာတယ်သူ့ကြည့်လိုက်မှသူဆိုလို့ရှိရင်အယိုးနဲ့ရေလောက်အသားရည်ကလည်းဖြုတ်ပြော့တော့တော့ဖြတ်တော့တော့နဲ့ဝါကျင်ညင်တယ်ဒါနဲ့ပဲသူ့သိနေတဲ့ကိုရင်လေးတွေကဥစဉ်နေပေါင်းဥစဉ်ဟိုယဟန်ပြုလာလာစားတော့ဥစဉ်သိပ်တတ်ပေတာပဲအသားရည်တိတိပြူဆိုဆိုပြေပြေနဲ့ မျက်နှာကလည်းကြည်ကြည်လင်းလင်းရှင်ရှင်လန်းလန်းနဲ့အရှင်ဘုရားကြည့်လိုက်ရတပည့်ကိုသိကြည့်နေတာလေအခုအရှင်ဘုရားဘယ်နဲ့ဖြစ်သွားအောင်ပိန်းချောက်နေတာပဲအကျိုးကြီးတွေကလည်းပေါ်လို့ကြည့်သမောင်းဟင်းအသားတွေကလည်းဝါပြုတ်ပြုတ်နေအရှင်ဘုရားဘာဖြစ်တော့ဘာနေမကောင်းဘူးလားကြည့်ရတာလည်းမှိုင်းတိုင်တိုင်နဲ့ပဲရက်မိနေတဲ့နေရာရက်နေငိုင်းနေတဲ့နေရာငိုင်းထိုင်နေတဲ့နေရာထိုင်နေအရှင်ဘုရားကြည့်ရတာဘယ်လိုဖြစ်နေတော့ကိုရင်လေးတွေကမေးတယ်ကိုရင်ပေါက်သားဆိုတော့မေးတာပေါ့ ရှိတဲ့လူဆိုတော့အော်မေးလို့မတော်ဘူးပဲဆိုပြီးဆင်ကြီးမိမမေးပဲနေနေဦးမယ်ကိုရင်လေးတွေကတော့စိတ်ထဲရှိတဲ့အတိုင်းကလေးဆိုတော့မေးတာပေါ့ကလေးဆိုတာအင်မတန်ဖြောင့်စင်းတာလူကြီးနဲ့မတူဘူးမဟုတ်ဘူးလားကလေးကတိတ်ဖြောင့်စင်းတာညာဦးဇင်းလေးကပြောတယ်သူ့အကြောင်းပြောတယ်ဒီလိုကဒီလိုပဲကွယ်ဆင်းချမ်းသာရင်လို့မလို့သာသနာဝင်ပြီးတော့တရားအထုတ် သာသနာဝန်ထမ်းပါတယ်သာသနာနဲ့ရောက်တော့ဟိုကမလုပ်နဲ့ဒါမလုပ်နဲ့ငါကူနေကိုမနေတတ်တော့ဘူးစရောက်ကိုရောရှင်းပြလိုက်တာမကွယ်ဒါကြောင့်မလို့ငါမပြောဘူးလူထွက်တော့မလို့သူကသူလည်းတရားချပါတယ်နင်းချမ်းသာရင်လို့ဝင်တာမဟုတ်လားဝင်ရင်မထွက်နဲ့လေကျူးစားပြီးနေပေါ့ဆရာကြီးပြောတဲ့အတိုင်းကျူးစားနေကျူးစားလို့ကျူးစားတိုင်းကျူးစားထိုင်းသူကသူအမျိုးမျိုးတရားချတယ်နင်းပြန်ရောက်ပြီးသွားလို့ရှိလို့ချင်းအိမ်ပြန်မဲ့ဆိုလို့ရှိရင်အဲ့ဒီစီစဉ်ဥစ္စာလေးနဲ့တွေ့လဲဥမဲလူမျိုးရေးလူမျိုးရေးကိစ္စလေးနဲ့တွေ့လဲဥမဲ ယံမျိုးဘာနဲ့ဆက်ဆံရအောင်မယ်အဲ့ဒါတွေနဲ့အကုန်လုံးဆင်းရဲကြီးပဲပြီးတော့မထွက်နဲ့မထွက်နဲ့မထွက်နဲ့သူ့ကိုယ်သူတရားချဒီတိုင်းနဲ့နေသွားမယ်ဆိုလို့ရှိရင်တပြည့်ပြည့်ဒီဝိနည်းစင်မြင်နေလိုက်အသားကျသွားလို့ရှိရင်နေတတ်သွားလိုက်မယ်သုတ္တန်ဒေသနာတော်အရာရှိမှပွားများမှုဆိုတာလဲကြားလေကြားလေသမာရိယာလေသမာရိယာလေသိချမ်းတာလေဖြစ်လိမ့်မယ်ဆရာကဟောတဲ့အတိုင်းသူပြန်ပြီးစဉ်းစားပြီးတရားချမရမရတော့စိတ်ကအိမ်မဲပြန်ပြန်ရောက် အိမ်မဲပြန်ပြန်ရောက်နေတော့ငိုတဲ့အခါလဲငိုမြိတ်ကြတဲ့အခါလဲကြပေါ့လေတနေရာမှာထိုင်မှိုင်းတဲ့အခါလဲမှိုင်းငိုင်းတဲ့အခါလဲငိုင်းနေဖြစ်နေစိတ်ကမနိုင်ဘူးဒုံနိကဟတာတဲ့သုံးမနှိတ်ကုလို့နိုင်နိုင်နေခဲ့နိုင်နေခဲ့တယ်လဟုနောတဲ့အမတန်ပြင်းပြန်ပေါ့ပါတဲ့သမထအာယုံမနေဆိုပေမနေဘူးအိမ်ရောက်တယ်သာအာယုံမနေဆိုပေမနေဘူးအိမ်ရောက်တယ် ယထာကာမနိပါတိနောသူကြခြင်းညာအာယုကြတာပဲတဲ့ကိုကသာသနာမှာပုံမှာပြောပြကိုပြောပိုက်ပုံမလို့သာသနာတဲ့စိတ်သွင်းပါတယ်စိတ်ကသာသနာတဲ့မဝင်အပြင်းကြီးထွက်ထွက်ယထာကာမနိပါတိနောအဲ့ဒါကြောင့်ဆိုတယ်အဲ့ဒီတော့ထွက်မယ်ထွက်မယ်နဲ့တကယ်ကဲလုံနေတော့ကိုရင်ကလေးတွေကဒီလိုတော့ဖြစ်ပါဘူးဒီကိုတော့ဒီတိုင်းဆိုထွက်ဖြစ်ပါလိမ့်မယ်ဆိုပြီးသင်ပြကြွပါအောင်ဆရာဆိုပြီးခေါ်သွားပြီးတော့သူဥပဒေဆရာတွေစီရောက်တဲ့အခါကျအကျိုးကြောင့်လျှောက်တော့ဟောဒီ ဦးဇင်းလေးဗျာလူထွက်မလို့တဲ့လို့ဆိုတော့ဦးဇင်းဆရာကြီးကမိတယ်ဟဲ့ဟုတ်လားမောင်မစင်းတင်ပါဗျာတပည့်တော်မပျော်တော့ဘူးဗျာချမ်းသာရင်လို့သာသနာဝင်ပါတယ်အဲ့ဒါသိရောကိုရောရှင်းကြလိုက်တာဗျာကျိုးနဲ့တုတ်ထားသလိုပဲဗျာဘယ်လိုမှနေမရဘူးဗျာအဲ့တော့ဥပဒေဆရာတွေကတရားအမျိုးမျိုးဟောတယ်တရားအမျိုးမျိုးဟောပေမဲ့လည်းသူ့စိတ်ကိုသုံးမလို့နှိပ်ကိုလို့ထိမ့်သိမ့်လို့မရဘူးမရဘူးထွက်မယ်ဗျာထွက်မယ်ဗျာထွက်ပြရစီဗျာသာသနာရိပ်တာမှာ ၄၅ရက်လောက်အာထုတ်ပြီးတဲ့အခါကျတော့အိမ်ပြန်နေတဲ့ယောဂီတို့ပြန်မရသေးဖေရတပီတော့သားကဘယ်နဲ့ပါဖေရသမီးကဘယ်နဲ့ပါဖေရအိမ်မှာသမီးကြီးပြစ်ထားရတယ်ဖေရအဲသူ့မှာသားနှကောင်ကဈေးသွားကြောင်းသွားရတယ်ဖေရသူ့တကားကလည်းဈေးသွားရတယ်ဖေရအပေါင်းရုပ်သွားရတယ်ဖေရအဲသူကလည်းပဲဈေးသွားရတယ်ဖေရအဲ့တော့အိမ်မှာတောက်နေလူမရှိဘူးဖေရတပီတော့ကတက်တက်သူ့ကိုပြစ်ပြီးထွက်လာလို့အခုတော့ဒီတဲ့ပို့ထားလို့မဖြစ်တော့ဘူးဖေရအဲဟိုခါတော့ကတော့အဲ့ဒါမကြောက်ဘူး ဒီခါကျမှလူသားကြောက်တယ်တခါတရံကျတော့လည်းသားစီသမီးစီသွန်လမ်းပြီးပါရေးရတယ်သားတို့သမီးတို့ငါတော့အထွက်ခင်းနေပြီဘုန်းကြီးလည်းကြောက်မှကြောက်နေအဲတော့ငါသားလေးတစ်ဆောင်ရေးလိုက်ကြပါမှာရဲ့သားလေးတစ်ဆောင်ရေးလိုက်ကြပါမှာရဲ့ဆိုတော့အတော်ပဲသားသမီးကလည်းအမေအိမ်ကောင်းရဖို့ပြန်လာစေချင်တာကိုဒါလည်းပဲအမေရေအိမ်မှာတော့အမေမရှိလို့မဖြစ်ဘူးအဲ့ဒါပြန်ခဲ့မှဖြစ်မယ်အမေကြီးကဘယ်နဲ့ပဲညက်နေပဲစာလေးရေးလိုက်တော့ စာလေးရတဲ့အခါကျတော့လာတယ်ဘုန်းကြီးကစာလေးလက်ကကင်လို့ကင်ခေါ်ဒီမှာဖေဟာသမီးတရားစာလာလို့တပည့်တော်ပြန်မရသေးပါဖေဟာအဲ့ဒီစာသမီးတရားပို့တဲ့စာလားကိုပို့တဲ့စာလားယောဂီတို့ကိုကပို့တဲ့စာလားသမီးကပို့တဲ့စာလားကိုကပို့တဲ့စာပဲလောက်ရသေးတာကိုအဲ့ဒါဘာကြောင့်လဲဆိုဒုံနိဂဟတာ ဆုံးမနှိတ်ကိုလို့နိုင်နေခဲ့တဲ့စိတ်ကြောင့်နဲ့သူလဲနှိတ်ကိုမှာပဲနင်လာတော့ငါ10ရက်လာတော့မဟုတ်လားအခု9ရက်ထင်တယ်ပြန်လို့နင်းရှက်ပြန်မကောင်းဘူးလားသူများတွေ9ရက်လို့လာတဲ့လူတွေတစ်လနှစ်လနေတော့တွေ့ဘူးလားမှန်အထုတ်နေလိုက်ကြတာအကျိုးမှကြီးညိုစရာကောင်းနေတာနဲ့မယ်ဟိုကြည့်ဒီကြည့်ဟိုစကားပြောဒီစကားပြောနေပြက်စရာမကောင်းဘူးလား gain မှတ်ဟဲ့မှတ်ဟဲ့ဆိုမျက်စိမိတ်ထိုင်မှတ်ပြန်လားဖောင်းနေပိန်နေနဲ့မှတ်ပြန်ဒါမဲ့လို့၄-၅ချက်တည်းရတယ်ဒါကြောင့်မျက်စိဖွင့်ပြီးကြည့်ပြန်မရပြန် အဲ့ဒီမှာကြည့်ရသေးတယ်ကမဏဆရာများမြင်တော့မလားလေကမဏဆရာလာတာရိတ်ခနဲ့မြင်လိုက်တယ်ဆိုတဲ့အခါခေါင်းလေးငုတ်ခနဲ့မျက်စိမှိတ်လိုက်ရတယ်မျက်စိမိတ်လို့ခေါင်းကငုတ်ထားမြင်လို့ဟုတ်တာမဟုတ်စိတ်ကတော့အိမ်ရောက်ဒုံနေကဟတာတဲ့အမနာနှိမ့်နှင်းနိုင်ခဲ့တယ်တဲ့ဒါကြောင့်မလို့ပြန်မရစေဖျားပြန်မရစေဖျားဆိုတယ်လေကိုရောလေးကလည်းပြန်ပြနေလို့မဖြစ်ပါဘူးထွက်ခွင့်ပြုတော်မူပါဖျားထွက်ခွင့်ပြုတော်မူပါဖျားဖျားကထွက်ခွင့်မပြုဘူးဆိုတော့လည်းထွက်လို့မဖြစ်ဘူးလေမိမိရဲ့ ကောင်းကျိုးကိုလိုလားလို့မလို့တကယ်စေတနာတရားတရားနဲ့ညွှန်ကြားပြသနေတဲ့ဆရာသမားမဟုတ်လားအဲ့ဒီဆရာသမားကမင်းမထွက်နဲ့အောင်ဆိုလို့ရှိရင်ထွက်လို့ပဲတော်ရမလဲထွက်ခွင့်မပြုသေးဘူးဆိုဆက်နေမှာပေါ့အဲ့ဒါနဲ့ပဲဆရာသမားတွေကလည်းအမျိုးမျိုးချပြီးတော့လူမထွက်ပါနဲ့အောင်မင်းလူကိုမလဲပါနဲ့ဒီတိုင်းဆက်နေလို့ရှိရင်မင်းကောင်းသွားမှာပဲပြောပေမဲ့သဘောကမပေါက်နိုင်တော့ကဲကွယ်ဒီလိုဆိုလို့ရှိရင်လားမြတ်စွာဘုရားစီသွားတာပေါ့မြတ်စွာဘုရားစီရောက်တဲ့အခါကျတော့မြတ်စွာဘုရားစီ မင်းသိခါချခွင့်လူကလူကိုလဲခွင့်တောင်းပြီးတော့အဲ့ဒီအခါကျတော့မှပဲမင်းလူကိုလဲတာပေါ့ဆိုတော့ဘုရားရှင်စီရောက်ရောက်တဲ့အခါကျတော့ဥပ္ပဒဆရာတွေကကြောက်ပြီးတော့ရှင်တော်မြတ်ဘုရားဒီပဇင်းငယ်ဒီပဇင်းတစ်ကလေးဟာဖြစ်ရင်ဒီလိုဒီလေးအကြောင်းကြောင့်သူထွက်ကျင်စိတ်လူကိုလဲကျင်စိတ်တွေရှိနေပါတယ်အဲ့ဒါထွက်ခွင့်လာတောင်းနေပါတယ်ဒါကြောင့်ရှင်တော်မြတ်ဘုရားထံခေါ်ဆောင်ခဲ့ပါတယ်ဘုရားလို့ကြောက်တော့မြတ်စွာဘုရားကမောင်ပဇင်း သင်အခုတင့်เสียများလျှောက်တဲ့အတိုင်းဟုတ်ကလားလို့မှန်ပါဗျာသင်ဘာဖြစ်လို့ဒီလောက်တောင်ထွက်ချင်နေတာလဲဆိုတော့သူကအကျိုးအကြောင်းပြောပြတယ်ဟာအဘိဓမ္မာဆရာကလည်းဗျာဟိုကအကုသိုလ်ဒါအကုသိုလ်အကုသိုလ်အကုသိုလ်တွေမလုပ်နဲ့ကုသိုလ်တွေလုပ်ဝိနည်းဆရာလည်းဒါမလုပ်နဲ့ဒါမအခုဒါလုပ်ဒါမှအပ်တယ်နဲ့ဒီလိုလုပ်လို့ချင်းအဘတ်တန်နိုင်မနဲ့ကျုပ်ပွေးနေတာပဲဗျာစောင့်ကြည့်ဗျာထိမ့်သိမ့်ဗျာတွေကမနေဘူးသာသနာဝင်လာတတိတော်ပြင်စိတ်ကိုညစ်ရောဗျာကြောက်ဒီတော့မှမြတ်စွာဘုရား မြတ်စွာဘုရားမိန့်တော်မူတာတော့တခွန်းမှာပဲဒါပေမဲ့လို့ဒီလိုတော့မိန့်ရလေဦးမယ်နဲ့လူတဲ့သူ့အလိုလိုက်ပြီးမိန့်ရလေဦးမယ်နဲ့လူတဲ့ဟုတ်တာပေါ့ကွယ်သာသနာတော်မှာထိရသိရတာတွေပြင်းရင်ဥတွေတွေကများတယ်မင်းပြောတဲ့အတိုင်းဟုတ်တာပဲကွယ်ဒီလိုဆိုလဲမင်းကရောက်တာဆိုတော့စိတ်ညစ်ပေးလိုက်မယ်ဘုရားရှင်ကဒီလိုတော့လိုက်ပြောရလိုက်ဦးမယ်နဲ့တူတယ်ပြီးတော့မှလူရင်ဘုရားရှင်ကတိုင်ရတိုင်မောင်မစင်မင်းတလောက်တော့စောင့်ထင်းရတာလိုက်နိုင်ရတာညနေမယ်ဆိုလို့ရှိရင်မင်းငါ တို့များကစောင့်ထိန်စရာများများမသေးဘူးတစ်ခုတည်းပေးတယ်မင်းတစ်ခုတည်းဆိုလို့ရှိရင်မင်းစောင့်ရှောက်ထိမ့်သိမ့်နိုင်မှာမလားမေးတော့ရဟန်းတော်လေးကမှန်ပါဗျာတခုတည်းဆိုတပြီတော့ဘယ်ဝင်လဲမလို့ဗျာစောင့်ရှောက်နိုင်တာပေါ့ဝမ်းသာသွားတယ်တခုတည်းစောင့်ရမယ်စောင့်ရှောက်ထိမ့်ပေးရမယ်ဆိုတော့ဝမ်းသာသွားတယ်တခုတည်းဆိုတပြီတော့စောင့်ရှောက်ထိမ့်နိုင်မှာဗျာအခုကတော့များလုံးလုံးလို့တပြီတော့စိတ်ညစ်တာပဲဗျာအေးကောင်းပြီဒီလိုဆိုလို့ရှိရင် မောင်မစင်ကိုတို့များတခုတည်းပဲအဆောင်လျှောက်ခိုင်းတယ်အဲတခြားဟာမဟုတ်ဘူးတခုတည်းဆိုတာစိတ်ပဲမင်းစိတ်ပဲစောင့်လျှောက်တော့တဲ့အဲ့ဒီတခုလေးပဲမင်းစောင့်လျှောက်တော့တဲ့တခြားဟာမစောင့်လျှောက်နဲ့တဲ့အဲ့ဒါစောင့်လျှောက်လို့မင်းနိုင်ပြီဆိုလို့ရှိရင်တဲ့မင်းချမ်းသာပြီတဲ့နိုင်ပြီဆိုရင်ချမ်းသာပြီတဲ့အဲ့ဒါလောက်ကြအောင်အဆောင်လျှောက်ခက်တဲ့စိတ်အထိမ့်မ့်ခက်တဲ့စိတ်သူကြခြင်းရာအာယုံကြတဲ့စိတ်အဲ့ဒီစိတ်ကိုအဲ့ဒီကိုယ်တော်လေးက စောင့်ကြောက်ပါမယ်ဘုရားလို့ဝန်ခံသွားတယ်ဝန်ခံသွားတော့ဘုရားရှင်ကကြက်ဒီလိုဆိုလို့ချင်းစိတ်စိတ်စိတ်ကိုစောင့်နေထိနေနိငါပေးလိုက်မကွယ်အဲ့ဒီစိတ်ပဲမင်းစောင့်တော့အဲစိတ်ကိုခန္ဓာကိုယ်ထဲမှာပူရာဣရာတွေတွေ့ရင်ပူရာဣရာတွေစိတ်ရအောင်ပို့ကွယ်တောင်းလာတင်တာတွေတွေ့ရင်တောင်းလာတင်တာတွေစိတ်ရအောင်ပို့ပြီးစောင့်ကြည့်လိုက်ရောရာတင်တာတွေ့လို့ချင်းရောရာတင်တာတွေပေါ်စိတ်ရအောင်ပို့ပြီးစောင့်ကြည့်လိုက်အဲစိတ်ကတခြားထွက်သွားတယ်ဆိုထွက်တဲ့စိတ်နဲ့အသာလိုက်စောင့်ကွယ်စိတ်ကစဉ်းစားရင်စဉ်းစားတဲ့စိတ်လိုက်စောင့်တွေ့ရင်တွေ့တဲ့စိတ်လိုက်စောင့် စိတ်တခုတည်းအဆောင်ခိုင်းတာလားဘလောက်ဟန်ကြမလွယ်ဘူးလားဒေါဏလေးအတော်ဟန်ပြီလားอืมကိုတော်လေးသဘောကျတော့ဖះကကိုတော်လေးမျက်စိလဲသေးတိုက်ကျွေးလိုက်တာမျက်စိလဲသွားတယ်ဒါနဲ့ကိုတော်လေးဟာအဲ့ဒီစိတ်ဖြစ်တိုင်းဖြစ်တိုင်းအဲ့ဒီစိတ်တခုပဲသူလိုက်ဆောင်ကြည့်နေလိုက်ဆောင်ကြည့်နေရင်ကြည့်နေရင်နဲ့စိတ်ရဲ့ဖြစ်ပြီးပြက်ပြက်သွားတဲ့သဘောမှန်နေတွေ့သွားတယ်ရုပ်ရဲ့ဖြစ်ပြီးပြက်ပြက်သွားတဲ့သဘောမှန်နေတွေ့သွားတယ် အဲ့တော့ဖြစ်ပြီးပြက်တာလေးတည်းကကြောင့်ဩဒါဒီမမြဲပဲကိုစောင့်ကြည့်ရင်ချင်းကလည်းစိတ်ကလေးကငြိမ်းလာတယ်တမာတိလေးကရလာတယ်ရလာတဲ့နဲ့အမြင်လည်းဖြစ်ပြီးပြက်တဲ့သဘောတွေပေါ်ပြီးကြောက်တဲ့သဘောတွေသူတွေ့တူသွားတယ်အနိစ္စသဘောတွေမမြဲတဲ့သဘောတွေတွေ့တာကနေပြီးတော့ဩမပြတ်ဖြစ်ဖြစ်တွေကနှိမ့်ဆက်နေတဲ့သဘောကြီးပါလားဒီရုပ်ခန္ဓာကိုယ်ကြီးရောစိတ်ရောဒါကြောင့်မလို့မကောင်းတဲ့သဘောဆင်းရဲတွေပါလားလို့ဟောလို့သိတယ်အဲ့ဒီကမှနေပြီးတော့ဒါကြောင့်မို့ ခိုင်မြဲတည်တတ်နေတဲ့အနှစ်သာရအခိုင်အမာငါဆိုတဲ့သဘောအတ္တဝိညာဉ်အတ္တဆိုတဲ့သဘောဆိုတာမရှိပါလားလို့အနတ္တသဘောလည်းဉာဏ်ထဲမှာရှင်းနေထင်သွားတယ်အဲ့ဒါဘိုးဘိသဘောကျသွားတယ်။ဟောတွေ့ခုမှတွေ့ရပဲ။တန်နဲ့ပဲဆက်ဆက်ဆက်ဆက်ဆက်ဆက်ရှု။အဲရှုရရှုရင်ကနောက်ကြတော့ဝိပဿနာဉာဏ်နဲ့ယဉ်တန်နဲ့ယဉ်တန်ပြီးတော့အနိစ္စဒုက္ခအနတ္တတွေသိတဲ့ဉာဏ်နဲ့ယဉ်တန်နဲ့ယဉ်တန်ပြီးတော့မဲ့ဉာဏ်ဖုံဉာဏ်မဲ့၄၀ဖုံ၄၀အစဉ်တိုင်းရပြီးတော့ချက်ချင်းဟနာဖြစ်သွားတယ်။သူစိတ်နိုင်သွားပါလား နိုင်သွားပြီတခုတည်းစောင့်ထိန်းတာအဲ့ဒီတခုတည်းကိုသူနိုင်ပြီလားအဲ့ဒီတခုတည်းနိုင်လိုက်တော့ဒီပြင်ဟာတွေကနိုင်မသွားဘူးလားအဲ့ဒါကြောင့်မို့လို့စိတ်ဟာအညာပဲတဲ့အဲ့ဒီအညာကိုသာကိုင်းပြီးတော့ထိမ့်လိုက်မယ်ဆိုလို့ရှိရင်တဲ့ကြံတဲ့အသေးတပြုံလုံးဟာထိမ့်တာဖြစ်တာပဲတဲ့အသေးတပြုံလုံးဆိုတာကာယကံဝစီကံနေမနောကံနေကာယကံဝစီကံနေပါထိမ့်တာဖြစ်တာပဲစိတ်ခေါ်တဲ့အညာလေးတစ်ခုကိုထိမ့်လိုက်တာနဲ့ပဲမနောကံလေးတစ်ခုထိမ့်လိုက်တာနဲ့ပဲ အတိတရားအညာတထုပမာရှု၍စိတ်ဟုညဤတပါးမျှတရားကိုကြာစောင့်ဤကိုကလူရနတ်ရွာပြမနိဗ္ဗာန်ရောက်ကြောင်းမှန်ဤမကတွေပါလိမ့်မယ်မန္တိဆရာတော်ပြရည်အတိတရားအညာတခုပမာရှု၍စိတ်ဟုညီညာဤတရားဤတပါးမျှတရားကိုကြစောင့်ဤကိုကလူရနတ်ရွာမြမနိဗ္ဗာန်ရောက်ကြောင်းမှန်၏ ကြိုက်ဆိုကြည့်အောင်အတိတရားအညာတခုပမာရှု၍စိတ်ဟုညီညာဒီတစ်ပါးမျှတရားကိုကြစောင့်စည်းကိုကလူရနတ်ရွာယမနိဗ္ဗာန်ရောက်ကြောင်းမှန်၏အတိတရားအညာတခု ပမာရှု၍စိတ်ဟုမြညာဤတပါးမြတရားကိုကြဆောင်စည်းကုကလူရနတ်ရွာဇမနိဗ္ဗာန်ရောက်ကြောင်းမှန်ဤဒီစိတ်ဟာထိမ့်သိမ့်မှုခဲတာခဲရနာမှန်တဲ့ဒုံနိခါကခဲရနာမှန်တော်လဲပဲ တကယ်ထိမ့်သိမ့်လို့တဲ့စိတ်ဆန္ဒနဲ့ထိမ့်သိမ့်တဲ့အခါကျတော့မရဘူးလားအခုရဟန်းတော်လေးကြည့်လေတကယ်ထိမ့်သိမ့်တဲ့အခါကျတော့ရတာပဲအဲမရပါဘူးဆိုပြီးတော့ဒီစိတ်ကိုလွတ်ပိတ်ထားမယ်ဆိုလို့ကျင်စိတ်ဟာမြောက်နေလဲတူတယ်ဆင်ရိုင်းနေလဲတူတယ်မြောက်နေတူတဲ့အခါကျတော့ဟိုအာယုန်ဒီအာယုန်ရောက်ချင်ရရောက်ကြောက်ရောက်တာပဲမကောင်းတဲ့အာယုန်တွေပဲရောက်များတာပဲမကောင်းတဲ့အာယုန်တွေရောက်ပြီဆိုလို့ချင်းမကောင်းတဲ့စိတ်တွေဝင်ပြီးမကောင်းတဲ့အလုပ်တွေလုပ်တဲ့အခါကျတော့မကောင်းညမဆင်းရဲကြတွေပဲရတာပဲ ဆင်ရိုင်းနိုင်တဲ့လူတဲ့တဲ့တောဆင်ရိုင်းများမှာအမောင်ရင့်နေတဲ့ဆင်ရိုင်းများမှာတွတ်ထားတယ်ဆိုလို့ကြည့်ရလူလဲနေတာပဲဆင်ဆင်ချင်းလဲထိုးတာပဲဘယ်သူမှမကြောက်မှုတတ်တာပဲသိကနှံငင်းနေလဲဖြစ်တာပဲအဲ့ဒီဆင်ကိုအဲ့ဒီဆင်ရိုင်းကိုအဲ့ဒါလိုမဖြစ်မသိအောင်မလုပ်ရမလဲထူးတုပ်ထူးဆိုတာဘာပါလိမ့်မလို့ခြေတော့မှကြီးထားတယ်ပန်ကျိုးနော်ပန်ကျိုးနဲ့ခြေလေးဘက်ကိုခြေပြီးတော့ တဲ့ဘက်မှာကြည်ထားလိုက်အဲ့ဒီဆင်ရိုင်းဖြတ်သိနိုင်အောင်မလားငြိမ်မသွားဘူးလားအဲ့ဒါလို့ဆိုလို့ချင်းချမ်းသာမလားဆင်းရဲမလားအဲကြောင့်မြတ်စွာဘုရားကဒီကိုယ်တော်လေးအကြောင်းပြုပြီးတော့သူဒုဒ္ဒတံသူနိသူနံယထာကာမနိပါတိနံစိတ်တံရခေတမိတာဝိစိတ်တံဂௌတံဒုက္ခဝဟံသူဒုဒ္ဒတံအမတံမြင်နိုင်ခဲ့သောသူနိပုဏ္ဏအမတံအမတံသိမ့်မွေးလှသောယထာကာမနိပါတိနံသူကြလျာအာယုန်၌ကြတတ်သော စိတ်တံစိတ်ကလေးတစ်ခုကိုမေတ္တာဝီပညာရှိတိရကေတာစောင့်ကြောက်ထိန်သိမ်းရ၏ဒီစိတ်ကလေးတစ်ခုလည်းစောင့်ကြောက်ထိန်သိမ်းပါတော်ရှိလဲမြင်နိုင်ခဲ့တယ်ဉာဏ်နဲ့သိမြင်နိုင်ခဲ့တာအင်မတန်သိမ်မွေ့တယ်တဲ့ရုပ်ဆိုတာကြမ်းတမ်းတယ်စိတ်ဆိုတာအင်မတန်သိမ်မွေ့တယ်မြင်တော့မမြင်ရဘူးအခုနပြောတဲ့အတိုင်းပဲသူကြုံမှာသူကြကျင်တဲ့အာယုံကြရတယ်တဲ့စိတ်တံရကေထမေတာဝီစိတ်တံဂုတ်တံဒုက္ခဝဟံဂုတ်တံစောင့်ကြောက်၍လုံုံပြီးသောစိတ်တံစိတ်ဒီဒုက္ခဝဟံနိဗ္ဗာန်အထိချမ်းသာကိုဆောင်ပေးနိုင်၏ အဲ့လိုစောင့်ရှောက်ထိမ့်သိလို့မလို့လုံယုံနေတဲ့စိတ်ဆိုလို့ရှိရင်တဲ့နိဗ္ဗာန်ချမ်းသာအတူပြေးနိုင်တယ်တဲ့အဲ့ဒါလိုမဟုတ်ဘဲနဲ့ဒီစိတ်ကိုလွတ်ထားလို့ရှိရင်မြောက်လို့ဆင်းရိုင်းလို့သွားကျင်ရသွားလို့မလို့ဆင်းရဲဒီပဲရတယ်တဲ့မြင်နိုင်ခဲ့စွာတိမ်မွေလာ၍သူကြလူရာကြတတ်ပါသည်ပမာမြောက်နှိုင်းစိတ်ဆင်းရိုင်းကိုရှင်းနှိုင်းညာရှင်သမစဉ်နှင့်အစဉ်ချုံးအုပ်တတိချုပ်၍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 သင်ဦးစိနှစ်ယောက်လည်းတတ်ပြီးတဲ့ခီးသွားတစ်ယောက်လည်းတတ်ပြီးတဲ့ဆင်ဆင်ရလည်းတတ်ပြီးဒါကြောင့်မလို့အဲ့ဒီဆင်ကြီးကိုအရက်20အတွင်းပြစ်တတ်လိုက်ကြမိတ်ပေးတယ်ဆင်ရိုင်းဆိုတာအဲ့ဒါလောက်ဆိုးတယ်အဲ့ဒီဆင်ရိုင်းနဲ့ဒီစိတ်ရိုင်းကပိုဆိုးတယ်မဆိုးဘူးလားဆင်ရိုင်းနဲ့စိတ်ရိုင်းကပိုဆိုးပြီဆိုလို့ရှိရင်အဲ့ဒီပုံကိုရဲ့စိတ်ရိုင်းရှိတဲ့ပုံကိုရဲ့ပေါင်းဝန်းကျင်နဲ့ဆင်းရဲတယ်တရွာလုံးဆင်းရဲတယ်တမျိုးလုံးဆင်းရဲတယ်တနိုင်ငံလုံးဆင်းရဲတယ်မဟုတ်ဘူးလားအဲ့ဒီစိတ်ရိုင်းရှိတဲ့လူတနိုင်ငံလုံးဆင်းရဲတယ်တစ်ကမ္ဘာလုံးဆင်းရဲတယ် ဒါကြောင့်စိတ်ရိုင်းကဆင်ရိုင်းနဲ့ပိုးပြီးတော့သိုးသေးတယ်ဒါတောင်မှဆင်ရိုင်းနဲ့ဥပမာပြရတာနဲ့နေသေးတယ်နော်ပမာမြောက်နိုင်စိတ်ဆင်ရိုင်းကိုချက်နိုင်ညာရှင်သံပဇင်နှင့်အစဉ်ချုံးအုပ်တတိချုပ်၍မလှုပ်မရိုင်ကောင်းသွားနိုင်သောဖွန်ခိုင်ကြိုးရချမ်းသာတို့သည်ကောင်းညို့ကြွယ်လိမ့်မည်သာကိုဆိုကြည့်အောင် မြင်နိုင်ခဲ့သောပိန်မွေလှ၍သူကြလိုရာကြတတ်ပါသည်ပမာမြောင်၌စိတ်စဉ်ရိုင်းကိုရှင်းနိုင်ညာရှင်တံပဇင်းနှင့်အစဉ်ချွန်အုပ် တတိချုပ်၍မလောက်မရိုင်ကောင်းစွာနိုင်သောခွန်ခိုင်ချိုးပြူသန္တာတို့သည်ကောင်းကျိုးကျွယ်လိမ့်မည်သာကိုဒါကြောင့်အဲ့ဒါလောက်ကြအောင်လွတ်ထားမယ်ဆိုလို့ရှိရင်အနိုင်သက်ပါအနိုင်သက်တာသိပြီးတော့မကောင်းတဲ့အကုသိုလ်အပေါ်နဲ့သာတွဲတတ်တဲ့ဒီစိတ်ရိုင်းကို မိမိတို့ကသတ်မှတ်ထားပဲနဲ့တတိဆိုတဲ့ထုနဲ့တုတ်တမ္ပဇင်ဆင်ញံညံဆိုတဲ့ချွန်းနဲ့အုပ်ပြီးတော့မိမိလိုရာရောက်အောင်စေခိုင်းနိုင်တယ်ဆိုလို့ရှိရင်အဲ့ဒီစိတ်ဟာမလောက်နိုင်မယိုင်နိုင်မဲနဲ့ခိုင်ခိုင်မမလိုရာအာယုံမှာတည်တဲ့အတွေ့ကောင်းကျိုးချမ်းသာတွေကိုဖွံ့ဖြိုးတိုးတက်စေနိုင်တယ်ဟုတ်သလားအဲ့ဒါလိုဖွံ့ဖြိုးတိုးတက်စေနိုင်တဲ့ဘုရားရှင်ရဲ့ဒေစေနိုင်တယ်ဆိုတဲ့ဘုရားရှင်ရဲ့ဒေသနာတော်အရာ အင်အားစွမ်းဘကကြီးမားလာပြီးတော့နိုင်နှင်းလို့နိုင်နိုင်နှင်းမြင်နိုင်နှင်းခဲ့တော့လည်းပဲတကယ်နှိမ်မဲ့တကယ်နှင်းမဲ့တကယ်ထိမ့်မဲ့တကယ်သိမ့်မဲ့တကယ်စောင့်ရှောက်မဲ့ဆိုလို့ရှိရင်တကယ်ကိုနိုင်နေနိုင်တဲ့ဒီစိတ်ကိုနိုင်နိုင်နေနေထိမ့်သိမ့်စောင့်ရှောက်နိုင်ခြင်းအပြင်မဲ့ညာဖုံးညာနိဗ္ဗာန်အထိအကျိုးများရရှိနိုင်ကြပါစေ။ ယနေ့ယခုတတိတော်တို့ပြုစုရသောကုသိုလ်အစုစုကြောင့်တတိတော်တို့သည်နိုင်နှင်းထိမ့်သိမ့်ပြီးခက်ခဲသောတခုရီသောစိတ်ကိုသတိတံပစဉ်ဉာဏ်ရှင်၍၎င်းဝိပဿနာတရားမှတ်ပွားများ၍၎င်း နှိမ်နှင်းထိမ့်သိမ့်နိုင်ကြသဖြင့်အဆုံးစွန်နိုင်နှင်းပြီးလင်အာတော်ကုန်ခန်းယဟန္တာအဖြစ်ဖြင့်သံသာအစ်စ်ကိုရရှိနိုင်ကြပါကုန်၏အရှင်ဘုရားဤကောင်းမှုအတုစုဤအဖို့ကိုလည်းအလုံးစုံသောတတ္တဝါတို့အား မျှပြေဝေပါကုန်၏အလုံးစုံသောသတ္တဝါတို့သည်ဤကောင်းမှုအစုစု၏အဖို့ပါကကိုတတိတော်တို့နှင့်သတ္တုထမျှရကြ၍ကိုယ်စိတ်နှပြကျမ်းမာအနာကြပါစေကုန်သတည်း